မင်းတို့ဒီနေ့က2023ခုဇန်နဝါရီလ20ရက်တောက်ကြနေ့ညနေပိုင်းသဘောတရားရာပိုင်း324ညနေပိုင်းသဘောတရားရာပိုင်းဒီနေ့ဘုန်းကြီးတို့တောက်ကြကျင်လန်းပြပတံပိုင်း55အာရပစ္စယောပိုင်းခွန်အဲဒီနေ့မှာအိန္ဒိယပစ္စည်းရောပိုင်း1ဒီနေ့ကအိန္ဒိယပစ္စည်းရော1ရေးရမှာနော်ဘုန်းကြီးတခြားမကြည့်လိုက်ဘူး ဒီနေ့မှစပြောအောင်အေရောအာရပစ္စည်းရောအရင်ဘက်ကလည်းဆုံးသတ်ဖို့ရဒါပေမဲ့ဘုန်းကြီးဗာပြောခြင်းသေးလေဆိုဒီပစ္စယနေရတာဟောထားတာနဲ့နောက်အကျေဟောထားတဲ့ပညာဝါဒဆိုရှိသေးတယ်အဲ့ဒီပညာဝါဒဟောပညာဝါဒဟောထားတာလေးကိုလည်းနိုင်ရှင်ပြခြင်းတော့ဘောနော်အဲ့ဒီမှာပထမဆုမှာဘုန်းကြီးတို့ အာရပစ္စည်းရောစာပိုင်းမှာဇရာွက်လေးနှစ်ကွက်ဘုန်းကြီး ပေးထားပါတယ်အဲ့ဒီဆရာနှစ်ခွက်လည်းပြခြင်းနဲ့အာရပစ္စည်းရောအဆုံးမှာပညာဝရရိုက်ထားတဲ့ပါဠိလေးလေးအဲ့ဒါလေးလည်းပြခြင်းတော့နှစ်ခုပြပါနော်တော့အာရပစ္စည်းရောအစပိုင်းမှာဆရာခွက်လေးနှစ်ခုအဲ့ဒါလေးလည်းပြပါအောင်အဲ့ဒီဒီမှာပစ္စယနေတွေတာမှာကျတော့ကပလီကာရကပလီကာရော အာရောဒါအကြောင်းတရား ဣမတ္တကာယတံဒါအကျိုးတရားအာရပစ္စေနာပစ္စယောအဲဒီဆရာနှစ်ကွက်အဲဒီလိုဆရာနှစ်ကွက်အောက်ဆရာကွက်ရင်ကြည့်မှာပေါ့အဲသူကခုနပစ္စယနေတာပါဠိလေးလေးဟောပြီးအဲကြည့်လိုက်အဲသူကတော့ရုပ်အာရအတွက်ဟောတယ်နာအာရအတွက်ကကြတော့အတ္တစေနာဝิญဉ်ဆိုတဲ့နာရတရား၃ပါးအတွက်ကြတော့ ဘုရားဘာဟောလဲအရူပိနောအာဟာရဒါကအကြောင်းတရားပေါ့သံယုတ်တကနာဓမ္မနံဒုနဲ့ရှိမောရှိမတရားတွေသူ့ကြောင့်ဖြစ်တဲ့ယုတ်တရားတွေတန်သမုဋ္ဌာနာနိသရူပနာဒါတော့အကျိုးတရားတွေပေါ့အာရပစ္စယနာပစ္စယအာရပစ္စယတတ္တိပြင်ကျေစုပြုတယ်ပစ္စယနေရတာကြတော့ယုတ်အာရရင်ဟောတယ်ပြီးတော့မှနာအာရတရားတွေဟောတယ် နာရတရားတွေမှာလည်းကျင့်ခြင်းပဲဟောသွားတယ်ပေါ့နော်ဟောပညာဝါဒအောက်မှာဘုန်းကြီးအာရပစ္စယောဆိုဟောသွားအဲ့ဒီပညာဝါဒကြအကျယ်ကြီးဟောသွားတယ်ဒီနာရတရား၃ပါးကိုအရင်ကြည့်မယ်နာအာရတရား၃ပါးကဒီဘက်မှာပါပါတယ်အတ္တစေရနာဝိညာဉ်တွေဒီဘက်ကဆရာကြည့်လိုက်နော်ယောအာရခပလိကာရအာရ နာရတရားဖတ်တာစေနာဝိညာဉ်ဒီဖတ်တာစေနာဝိညာဉ်ဆိုတဲ့တရားတွေကဘုန်းကြီးတို့စိတ်စေတသိက်ရှင်တဲ့နေရာလဲဒါဒီနေ့သင်္ကြန်တွေအပြီးတော့မှလေ့လာနေတော့နားလည်မယ်တဗ္ဗစေတသာနာစေတသိက်ခုနှစ်ပါးထဲမှာဒီစေတသိက်တွေကပါတယ်အတ္တတို့စေတနာတို့အဲတော့စိတ်အားလုံးမှာရှင်တယ်ဝိညာဉ်ဆိုတာစိတ်ပဲဒါလည်းစိတ်စေတသိက်အားလုံးမှာအကုန်ရှင်လို့အဲတော့ စေအားလုံးမှာရှင်သောကုသိုလ်ဟာဓမ္မကုသိုလ်ရှင်တဲ့ဒီနာရတရား၃မျိုးအကုသိုလ်မှာ ဖြစ်တဲ့နာရတရား၃မျိုးဝိဘက်ပြာကရဖြစ်မှာဖြစ်ဝိဘက်ပြာကရမှာဖြစ်တဲ့နာရသမတိလို့ခွဲဟောတာအဲ့မှာကြည့်လိုက်ကုသိုလ်နဲ့ပတ်သက်ပြီးဘုရားကနော်နာရတရားတွေနဲ့ပတ်သက်ပြီးအကျဉ်းဟောသွားတာကုသိုလ်ကနေပြီးတော့ဖတ်တစေနာဝိညာကုသိုလ်ဘက်မှာလည်းဖြစ်တယ် ကုသိုလ်ဘက်မှာရှိတဲ့ဘဒ္ဒစေနာဝင်ကနေဘယ်သွားကျေစုပြုမလဲသူနဲ့ရှင်မောရှင်ပဲကုသိုလ်တရားတွေကိုသွားကျေစုအကြောင်းကုသလောဓမ္မောကုသလတဓမ္မတအာရပစ္စေနာပစ္စယောဗြဟ္မာအကြောင်းကိုကြည့်လိုက်ကုသိုလ်မှာဖြစ်တယ်ဖဒ္ဒစေနာဝိညာဉ်သူကသူ့ရဲ့ရှင်မောရှင်မကုသိုလ်စိတ်စေတသိက်ကုသိုလ်27စေတသိက်38ပါအဲ့ဒါလေးကြည့်ပြီးဘုရားပါဟောလဲ ကုသလအာဟာရကုသိုလ်မှဖြစ်တဲ့ဘာသာစေနာဝိညာဉ်ကတံပြုတ်တက္ကနာဓမ္မမြတ်သူနဲ့ရှင်မော ရှင်မြတ်ကုသိုလ်27စေတသိက်28တရားအာရပစ္စေနာပစ္စယအာရပစ္စယတတ္တိပိကျေစုပြုတယ်ကုသလောကုသလတာကုသလောဓမ္မကုသလတာဓမ္မတာဒီလိုဟောတယ်နောက်ဒီကုသလောဓမ္မဗျာဂရတဓမ္မတာဒီတောင်းတောင်းတောင်းလေးကြည့်လိုက်ကုသလောဓမ္မဗျာဂရတဓမ္မတာ ကုသလောဓမ္မောဗျာဂရတဓမ္မတာဗျာဂရဆိုတာကယုတ်တရားတွေပြောတာကုသိုလ်တရားတွေဆိုတာခုနအတ္တစေရနာဝိညာဉ်အတ္တစေနာဝိညာဉ်ကုသိုလ်ရမှာလည်းဖြစ်တော့ဒီကုသိုလ်မှာဖြစ်တဲ့အတ္တစေနာဝိညာဉ်ကကုသိုလ်ပြုရတဲ့စေတစာရောအခုဘုန်းကြီးတရားပြနေတယ်တရားသင်နေတယ်ကုသိုလ်စေစာယုတ်တွေထွက်နေနော်ဘယ်သူမှမပုတ်ခဲ့ပဲနဲ့တရားလေးတွေပြောနေတယ်ကုသိုလ်စေစာယုတ်တွေထွက်နေ အဲ့ဒါကိုကြည့်ပြီးဘုရားကဘာလို့လဲကုသလောဓမ္မောပြာကတတဓမ္မတာအာရပစ္စိနာပြယောကုသလအာရာကုသိုလ်မှာဖြစ်တဲ့ဖတ်တာစေနာဝိညာဉ်စေကုသိုလ်ကုသလအာရာတရားသုံးပါးကသူနဲ့အတူဖြစ်တဲ့သူ့ကြောင့်ဖြစ်တဲ့စေစာယုံတွေပေါ့ခုဘုန်းကြီးတန်နေစေစာယုံတွေထွက်စိတ်တသမုဒ္ဒနာရူပနာအာရပစ္စေနာပစ္စယောအဲ့လိုခွဲဟောအဲ့တော့ဒီမှာကြကျင်းချင်းလေးနော်တရားတစ်ကြောင်းနဲ့ဒီမှာဆိုကုသိုလ်နှစ်ကြောင်း ၃ခုရှိပါကုသိုလ်ကို၂ခုရှိပါနောက်ဒီကုသိုလ်ကုသလောဓမ္မောကုသလတ္တသာဗျာဂရတဓမ္မဒီနှစ်ခုပေါင်းသွားတယ်ကုသလောဓမ္မောကုသလတ္တသာဗျာဂရတသာဓမ္မတာအာရပစ္စိဏပစ္စယောဒီဘက်ကတော့ဒီဒီဘက်ကုသလအာရာဒီလိုခေါ်တယ်ပြီးတော့ဒီဘက်ကျတော့ဒီကနဲ့အတူဖြစ်နေတံပြောရကနာဓမ္မနာဒီကုသိုလ်27 27 38 ပြီးတော့သူ့ကြောင့်ကုသိုလ်ကြောင့်ဖြစ်တဲ့စေစားယုတ်တွေကြည်ပြီးတော့စေတသမုဋ္ဌာနာနိစ္စရူပနာအာရပစ္စေနာပစ္စယော၃ချက်ရတယ်၃ချက်ခွဲဟောသွားကုသိုလ်ဘက်မှာလည်း၃ချက်ရသလိုအကုသိုလ်ဘက်မှာလည်းဒီဖတ်တစေနာဝိညာဉ်ရှိနေတာကိုရှိနေတော့အဲ့မှာလည်း၃ချက်ဟောတာပဲအာဒါနမူနာအစိုးဆုံးကအတိုင်းပဲကုသိုလ်ဆိုကုသိုလ်လေး စိတ်စေတသိက်စေစားရုပ်တွေကောင်းမယ်အကုသိုလ်ဆိုအကုသိုလ်စိတ်စေတသိက်စေစားရုပ်ကောင်းတာဒီမှာကြည့်လိုက်အကုသိုလ်မှာလည်းဒီပတ္တစေနာဝိညာဉ်ရှိတာကိုဒါကြောင့်မို့အာဂုတလောဓမ္မော အာဂုတလတာဓမ္မတာအာရပစ္စေနာပစ္စယောဒီဘဒ္ဒစေနာအာဂုတအရာမှာဖြစ်တဲ့ဘဒ္ဒစေနာဝိညာဉ်ဖြစ်တဲ့အတွက်အာဂုတလအာဟာရနော်အာဂုတမှာဖြစ်တဲ့ဘဒ္ဒစေနာဝိညာဉ်အာဟာရတရား၃ပါးဟာသူနဲ့ရှင်ဘောရှင်မတရားတွေဆိုဒီ အကုသိုလ်စိတ်12ပါးစေတသိက်29ပါးသံယုတ်တကာနာဓမ္မနာအာရပစ္စယတတ္တိဖြင့်ကျေစုပြုတော့အာရပစ္စေနာပစ္စယောဒီဇာလေးကြည့်ပြီးဘုရားဟောတဲ့ပါဠိတွေကအလိုလိုဟောတတ်သွားတယ်ပေါ့စိတ်ထဲမှာဒီဇာလေးကိုလှမ်းအာရုံပြုမျက်စိမိတ်ကြည့်လိုက်နဲ့မြင်သွားတယ်ပြီးတော့ကုသိုလ်အနေပြီးတော့အကုသိုလ်ဟုတ်လားဟောဘုန်းကြီးတရားတွေသင်နေသုံးဖို့သူများအတင်းနေထုနေတယ် အကုသိုလ်တွေလုပ်နေတယ်အကုသိုလ်တွေလုပ်နေတဲ့ခိုက်တမှာသူများကိုအတင်းပြောမယ်ဆဲမယ်ဆိုးမယ်ဟုတ်လားလုံတာလည်းအကုသိုလ်လုပ်တယ်အဲ့ဒါဆိုရင်တော့အကုသိုလ်ကနေပြာကရဖြစ်သွားတယ်အကုသိုလ်ကြောင့်ဖြစ်တဲ့အတန်နေစေစားရုပ်တရားအာရပစ္စယတတ္တိဖြင့်ကျေစုပြုပြီးတော့ဖြစ်ပေါ်လာတယ်ပေါ့ဗျာဒါကြောင့်မို့ဒီလိုတောင်းတန်းနေကြကြအကုသလောဓမ္မောပြာကရတဓမ္မတာ အာရပစ္စေနာပစ္စယောတိကြဟောတော့ဒီအာဟုတုစေနာသုံးခုဘဒ္ဒစေနာဝิญဉ်သုံးခုအာဟုတလအာဟာရပြီးတော့သူနဲ့သူ့ကြောင့်ဖြစ်တာပေါ့ဒီစိတ်ဝิญဉ်ကြောင့်ဖြစ်တာအာဟုတုစေစားယုံတယ်နော်သူများတင်ပြောဆဲဟာဆိုပါမကောင်းမှုတွေ့ကြရလို့လုံးနေဆဲဟာဆိုပါအတင်းပြောတာဒါကြီးကြအာဟုတုကြောင့်ဖြစ်တဲ့စေစားယုံစေစားအတန်ယုံတွေထွက်လာ အာဟုဒလာအာဟာရစေတသမုဋ္ဌာနာနာ ရူပနာအာဟာရပစ္စေနာပစ္စယောတကဒီသုံးကိုပေါင်းလိုက်မယ်နော်ဒီနှစ်ခုပေါင်းလိုက်မယ်အာဟုဒလောဓမ္မောအာဟုဒလသသယာဂရတသဓမ္မတအာဟာရပစ္စေနာပစ္စယောရှေးကဟောပုံအတူတူပဲအာဟုဒလာအာဟာရဒီဟာလေးဒီဟာလေးကြည့်ပြီးတံပြုတ်တကာနာဓမ္မနာဒီအောက်ကအကုသပြစေတစာလို့ကြည့်ပြီးစေတသမုဋ္ဌာနာနိစာရူပနာအာရပစ္စေနာပစ္စယော ကုသိုလ်သုံးချက်ကိုနားလည်ကုသိုလ်ရမှအကုသိုလ်တွေပြောင်းတော့မယ်အဲ့တော့ဒီမှာ6ချက်ရသွားပြီအပြာကရကြတစ်မျိုးပေါ့အဲ့ဒါကြောင့်အလုံးကသင်္ချာနေနဲ့ခုနှစ်ခုပဲရှိမယ်အပြာကရကြည့်လိုက်တော့ဒီဖတ်တာစေနာဝิญဉ်ကအကုန်လုံးစိတ်အားလုံးမှာရှင်တာကုသိုလ်မှာလည်းအကုန်ရှင်မယ်အကုသိုလ်မှာလည်းအကုန်အတူတူပါဖြစ်တော့ဝိဘက်ကရိယာပဲဝိဘက်မှာဖြစ်ကရိယာမှာဖြစ်အကုန်လုံးဖြစ်တယ်အဲကြောင့်ဗျာကရအားလုံးရတယ် ဗျာကရောဓမ္မောဗျာကရတဓမ္မတာအာဟာရပစ္စိဏပစ္စယောပြီးတော့မှဝိဘက်ဗျာကရလည်းရှိတယ်ကရိယာဗျာကရလည်းရှိတော့အဲ့ဒီနှစ်ခုလုံးမှာအာဟာရတွေပါတော့ဝိဘာကဗျာကရကရိယာဗျာကရအာဟာရဝိဘက်တရားတွေမှာလည်းဝိဘက်ဗျာကရတရားမှာလည်းဖတ္တစေနာဝိညာဉ်ရှိတာကရိယာဗျာကရတရားမှာလည်းဖတ္တစေနာဝိညာဉ်ရှိတာဒါလေးကြည့်ဘုရားပါဟောလဲ ဝိပါကဗျာကတာကရိယာဗျာကတာအာဟာရတေကိုကတော့ဒီနာရတေကိုသုံးပါပါပဲဖတ်တစေနာဝိညာဉ်ကြီးပဲသူနဲ့အတူ ဖြစ်တတ်ပါလိမ့်မယ်ရှင်နဲ့ဝိပဿနာ36ခုကရိယာစေ20စေတသိက်ဒါကိုသံယုတ်တကာနာဓမ္မနာဒီတရားတွေကြောင့်ဖြစ်တဲ့စိတ်စားယုတ်တွေရှိတယ်စေတသမုဋ္ဌာနာနိစ္စရူပနာအာရပစ္စေနာပစ္စယော ပရိသန္တိခိုက်တံဝိညာဉ်ဆိုတာပရိသန္တိခိုက်တံဖြစ်တဲ့ဝိညာဉ်ရှိတယ်ဗုဒ္ဓခါဖြစ်တဲ့ဝိညာဉ်တွေရှိတယ်ပေါ့ဗုဒ္ဓခါဖြစ်တဲ့ဝိညာဉ်တွေကြတော့ဟုတ်လားတမ္ပိဒကနာဓမ္မနာပါသွားပရိသန္တိတီးနေတဲ့ခိုက်တံလေးမှာဝိဘက်ဖြာကတာခေါ်တယ်နော်ဟောပရိသန္တိစိတ်တွေတီးလိုက်တယ်ဘုန်းကြီးတို့လူပုံဆိုကာမဝိဘက်ပေါ့အာရူပပုံဆိုအာရူပဝိဘက်ရူပပုံဆိုရူပဝိဘက်ပေါ့ကာမဆရပုံဆိုကာမဝိဘက်အဲ့မှာလည်းခွဲသေးတာပေါ့ အဲ့ဒီပရိသန်နေစိတ်တီးနေတဲ့ခိုက်တာဒါဝိဘက်ဖြာကတာခေါ်တယ်ဟမ်အဲ့ဒီစိတ်ဖြစ်ရင်ပရိသန်နေစိတ်နဲ့တူစေစေစားရုပ်တွေဖြစ်တော့အဲပရိသန်နေစိတ်နဲ့တူစေတသိက်တွေဖြစ်စေစားရုပ်မို့အာကမ္မစားရုပ်ဖြစ်တယ်ဒါခဏခဏပြောနေကြဘုန်းကြီးတို့ဘဝတခုကတည်သွားတယ်ဘုန်းကြီးတို့ဒီဘက်ဘဝရောက်လာပြီပရိသန်နေစိတ်ဖြစ်ပြီးပရိသန်နေစိတ်ဖြစ်တာနဲ့စေတသိက်ကဖြစ်ပြီးသူနဲ့တူကမ္မစားရုပ်၃ခုကမ္မစားကလ၃စီး ကာယတတကလဘာဝတတကလဝုဒ္ဓတတကလဒီရုပ်30တန့်ဖြတ်တာဒါပဋိသန္ဓေစေဥပခိုက်တာမှာဖြစ်တယ်အဲ့ဒါကိုရည်ရွယ်ပြီးတော့ကတ္တာသရူပနံပဋ္ဌံပစ္စည်းဟောတဲ့အခါကျဒီကမ္မဇာယုတ်ကိုခုနယုတ်သုံးကကမ္မဇာယုတ်တွေပဲကမ္မဇာယုတ်လို့မသုံးကတ္တာယုတ်လို့သုံးတယ်နော်အတိတ်ကံပြုခဲ့မှုကြောင့်ရလာတဲ့ယုတ်တွေကတ္တာယုတ်နော် အာရပစ္စေနာပစ္စယောဟိုးဟိုကကြတော့ရုပ်အာရကြအတူတူပဲဟောပုံကြီးကြည်လိုက်နော်ဒီမှာလဲကပလီကာရောအာရောဣမတကာတာအာရပစ္စေနာပြဒီမှာလဲကြည်လိုက်ကပလီကာရော အာရောဣမတကာယတာအာရပစ္စေနာပစ္စယောဒါတော့ဒီဇာကွက်နဲ့အတူတူပဲကွာခြားချက်ကပစ္စယနေရတာကြရောအာရပစ္စည်းကိုပထမဟောတယ်ပြီးတော့မှနာရပစ္စည်းကို ဟောတယ် နော်ပစ္စယနေတာကြရောအာရပစ္စည်းမှလည်းတခုတည်းပဲဟောသွားတယ်နာရပစ္စည်းမှလည်းတစ်မျိုးတည်းပဲဟောသွားတယ်ဒီအာနာရသဖတ်တစေနာဝိညာဉ်ကို ဒီဖတ်တစေနာဝိညာဉ်ကုသိုလ်ဘက်မှလည်းဖြစ်တယ်အကုသိုလ်ဘက်မှလည်းဖြစ်တယ်ဝိဘကရိယာဆိုတဲ့ဗျာကရဘက်မှလည်းဖြစ်တာအဲ့ဒါကြောင့်ကိုပညာဝါဒအကျယ်ကြီးဘုရားဟောသွားတယ်ဒါတောင်ဘုရားကဘုန်းကြီးတို့လူပြည်ကြတော့ရှင်သာရိပုတ္တရာကို နတ်ပြည်မှာအကျယ်ဟောတယ်ရှင်သာရိပုတ္တရာဆန္ဒကုတော်မှာပေါ့ဖေရလူသားဖေရဆိုတော့လူပြည်မှာမြောက်ကျွန်းမှာဆွန်ခံဟိုမှာနေမိတာရုပ်ပွားနဲ့တာဝတိသာနတ်ပြည်မှာပဋ္ဌာန်းတရားတွေဟောတယ်ဘုရားကလူသားဘုရားဆိုဆွန်ခံခြင်းဆွန်ခံတယ်ဆွန်ဖုံးပေးတယ်အနာယူတယ်ရှင်သာရိပုတ္တရာဝိဖြစ်ပေးတယ်ဝိဖြစ်ပေးတယ်ရှင်သာရိပုတ္တရာရှင်မြောက်ကိုဘုရားမိနေအာရိပုတ္တရာငါဒီကနေ့ဗာပစ္စည်းဗာပစ္စည်းဟောပြီးငါနေ့ဟောမယ်စာစီလိုပေါ့လေ ရှင်သာရိပုတ္တရာကိုအကျဉ်းကိုပြောတယ်ရှင်သာရိပုတ္တရာနဲ့တက သူတွေပဲတွေကိုသူတွေပဲဟုတ်လားလင်းတို့သား900ဖြစ်ခဲ့ဘူးတဲ့ဗျာဟန်တော်များကို မကျင်းမကျဲပြန်ဟောတာခုဘုန်းကြီးတို့သင်တာမကျင်းမကျဲပဲအကျဉ်းချုပ်လည်းမဟုတ်အကျဲကြီးလည်းမဟုတ်အကျဲကြီးတော့လည်းဟုတ်လားဘုန်းကြီးတို့ချိန်ပေးဖို့လည်းမလဲနားလည်းဖို့လည်းခက်နော်ဘုရားကြတော့တောင်းနေစားနတ်ပြည်မှာအကျဲကြီးဟောတာဝါရင်သုံးလပါလို့ မြတ်စွာဘုရားကဝါရင်းသုံးလပတ်လုံးတာဝရိတာနတ်ပြည်မှာဟောတာကြကြဲဟောတယ်တခါရှင်သာရိပုတ္တရာနေ့လည်နေ့လည်ဆုံးခံခြင်းကြတော့ဟိုမှာနေမိတာယုတ်ပါကိုစားဟောခိုင်းထားခဲ့ပြီဆုံးခံခြင်းဆုံးခံဆုံးဖုံပေးနာယူနာယောဝိဖြစ်တဲ့အချိန်မှာရှင်သာရိပုတ္တရာအကျဉ်းချုပ်ဟောတယ်ရှင်သာရိပုတ္တရာအကျဉ်းချုပ်ဟောတဲ့တရားတွေကို သူကလည်းဉာဏ်ကြီးရှင်မြတ်ကြီးကလည်းပညာရဣတရေရတဲ့ပုံဉာဏ်ကြီးတဲ့ပုံကိုဆိုမကျင်းမကျဲတပည့်တွေကိုထဟောတယ်ခုဘုန်းကြီးတို့နားနေတရားတွေဟာမကျင်းမကျဲရှင်သာဗုဒ္ဓရှင်မြတ်ကြီးဟောထားတဲ့တရားတော်တွေဒီလိုမှတ်ထားမယ်နော်အဲဒီငခုနိုင်ရှင်ကြည့်လိုက်လေဟုတ်လားပစ္စယနေတဲ့သားကြတော့ယောဝါဒကတချောင်းနဲ့ပဲဟောနာရတချောင်းနော်ဟောဒီပညာဝါဒကြတော့နာအာရကိုအရင်ဟောတယ်ကြည့်လိုက်နာအာရတွေကို အများကြီးဟောသွားနာဟာရဆိုဟိုလိုကြည့်ကြည့်ရရင်တော့ခုနှစ်ခုနှစ်ခုပေါ့သင်္ချာရေအတွက်နဲ့ပြောရင်နော်ကုသိုလ်နဲ့ကုသိုလ်ကျေစုပြုတယ်ကုသိုလ်နဲ့ပြာကတာကျေစုပြုတယ်ကုသိုလ်နဲ့ကုသိုလ်ပြာကတာကျေစုပြုတယ်၃ခုအကုသိုလ်အကုသိုလ်ချင်းချင်းကျေစုပြုတယ်အကုသိုလ်အနေပြာကတာအကုသိုလ်အနေအကုသိုလ်ပြာကတာဒီမှာပြာကတာပြာကတာကျေစုပြုတယ်အလုံးခုနှစ်ခု နာအာရပစ္စည်းမှာခုနှစ်ခုအကျယ်ကြီးဟောသွားတယ်ရုပ်အာရတော့အတူတူပဲဟိုမှာပစ္စယနေတာတွေကတော့ရုပ်အာရကိုအရင်ဟောတယ်ဟောဒီပညာဝါဒကြရုပ်အာရကိုနောက်ဆုံးနောက်မှာထားဟောဒါလေးပဲကွာ အတူတူပဲဟောဖို့စနစ်ကနော်အာရပစ္စည်းကတော့အဲ့လောက်နဲ့ဘုန်းကြီးတို့သိမယ်နော်ဒီနေ့အိန္ဒိယပစ္စည်းသွားကြအောင်အိန္ဒိယပစ္စည်းလေ့လာမယ်နော်အိန္ဒိယပစ္စည်းမှတ်စုကြည့်ကြမယ် ပါဠိတော်လည်းကြည့်မယ်နော်အိန္ဒိယပစ္စည်းအိန္ဒိယပစ္စည်းကြတော့ဘုန်းကြီးတို့ဘုရားကပါဠိတော်တွေလည်းကြည့်မယ်နော်ဒီမှာအာရပစ္စည်းအိန္ဒိယပစ္စည်းရောအိန္ဒိယပစ္စည်းရောပါဠိတော်တွေပထမကြည့်မယ်ပါဠိတော်ကြည့်တဲ့အခါကျသူကဒီအိန္ဒိယပစ္စည်းဆိုပထမအိန္ဒိယပစ္စည်းဆိုအိန္ဒိယ နော်ပစ္စည်းရောအိန္ဒိယတပုတ်ပစ္စည်းဟာတပုတ်ပေါ့နော်အိန္ဒိယဆိုတာဆိုရခြင်းချုပ်ကိုင်းအုပ်ချုပ်ခြင်းဆိုရတဲ့သဘောပါဆိုရဆိုတော့ကိုယ့်ရဲ့ဆိုင်ရာဆိုင်ရာကိစ္စတွေဆိုရအကုန်လုံးဆိုရတာမဟုတ်သူ့ပိုင်ရာဆိုင်ရာလောက်အဆိုရနိုင်တဲ့သဘောမိမိဆိုင်ရာကိစ္စမှာအဆိုတရားအုပ်ချုပ်ချုပ်ကိုင်အုပ်ဆိုးတဲ့ကျေးဇူးပြုတဲ့သဘောတရားအိန္ဒိယပစ္စည်းလို့ခေါ်တယ် ဒီအိန္ဒိယပစ္စည်းကို၃မျိုးဒီမှာပစ္စယနေတမှာခွဲထားပါတယ်အဲ့ဒါလေးနဲ့နိုင်ရှင်းကြည့်မယ်ကိုယ့်ကိုယ်လည်းမှတ်ထားမယ်သက္ကုဏတိယံနော်သက္ကုဝိညာဏဓာတုယသက္ကုဏတိယနာဒါအကြောင်းသက္ကုဝိညာဏဓာတုယတန်တံပြေရကနိစ္စဓမ္မနံသက္ကုဉာဏဓာတုနဲ့ရှင်မောရှင်မတရားတွေအိန္ဒိယပစ္စည်းနဲ့ပစ္စည်းရောအိန္ဒိယပစ္စည်းတတ္တိပြင်ကျေစုပြုတယ် အဲ့ဒါသက္ကုဏ္ဏိယံသောဒိဏိယံဂာဏိဏိယံစေဝိဏိယံကာယေဏိယံအဲ့ဒီတိုင်အောင်အိန္ဒိယပစ္စည်း၃မျိုးကဝဋ္ထုပုရိစ္ဆာဒိဏိယပစ္စည်းကိုခေါ်တယ်နော်ကိုယ့်ကိုယ်မှတ်ထားမယ်နော်ရုတ်တကကြအဲ့ဒီတိုင်အောင်ကဝဋ္ထုပုရိစ္ဆာဒိဏိယပစ္စည်းပဲပါဠိရုတ်တကသူ့အနေနဲ့သူလေးယူမယ်အကြောင်းအကျိုးကိုအောင်ယူမယ်သက္ကုဏ္ဏိယံဒါအကြောင်းသက္ကိုဉာဏဓာတုယဒါအကျိုး တန်တမ်းမြေကအနိစ္စဓမ္မနတာလည်းကြိုးပဲနော်အိန္ဒြေတို့ဝတ္ထုတို့ဓာရဆိုတော့အတူတူပဲပေါ့ဗျာဒီနေရာမှာတော့စက္ခုံတွေစက္ခုတို့စက္ခုဓာရအတူတူပဲသောတေနေသောတာဝတ္ထုသောတာဓာရဂာနေနေဂာနာဝတ္ထုဂာနာဓာရစေဝင်နေစေဝဝတ္ထုစေဝဓာရကာယနေကာယဝတ္ထုကာယဓာဒီလိုမှတ်ထားနော်ဒီတော့သောတေနေရိယံဒါအကြောင်းသောတာဝိညာဏဓာတုယအကျိုး ဗုဒ္ဓဝိညာဉ်တို့ရဲ့တန်တမ်းမြေကနိစ္စဓမ္မနံတို့ရဲ့ရှင်ဘောစေတသိက်ရှင်ဘက်စေတသိက်အိန္ဒိယပစ္စေနပစ္စယောအိန္ဒိယပစ္စယတရိပင်ခြေစုပြုတဲ့ခါနာခာနေတရိယံသူကနေပေါင်းဖြတ်ယူရမယ်နော်ခာနေတရိယံဆိုတာအကြောင်းပဲဟောဒါလေးကတိုးနေတဲ့ခါကျဘလို့ရွတ်ကြလဲတော်တော်များများ အကြောင်းကျိုးကိုရအောင်မယုံနဲ့ဂာနေနေဒီဟာဂာနာဝိညာဏဓာတုဟာအဲ့မှာလွဲသွားတော်တော်ကြီးလွဲသွားနော်အဲ့ဒီနှစ်ခုကအကြောင်းနဲ့ကျိုးကြီးရောနေအဲ့ဒါမျိုးမရွတ်စေချင်ပါဘူးဘုန်းကြီးတို့သင်္นานတက်သွားပြီဆိုနောက်ကြတော့ဒီလိုရွတ်တဲ့ခါကျတော့ဟိုတကယ်ကျင့်စဉ်ပိုင်းမှာလည်းအထောက်ကူပြုပါတယ်နော်ဂာနေနေဒီဟာဆိုဂာနာဝုထုယောဂာနာဒွါရအတူတူပဲသူက ဘယ်ကိုသွားကျေစုပြုလဲဆိုကာဏဝิญဉ်စိတ်ုံနဲ့ရှင်မောရှင်မဲ့စေတသိက်ကိုကြည့်ပြ။ကာဏဝိညာဏဓာတုယဓာအကြောင်းတရားအကျိုးတရားတန်တမ်းမြေလူကနိစ္စဓမ္မနန္ဒာလည်းအကျိုးတရားပေါ့။အိန္ဒိယပစ္စေနာပစ္စယောသူဟာလေးနဲ့သူပိုင်ပိုင်ပိုင်ပိုင်မျက်စိထဲမှာမြင်အောင်ယူ။ဇေဝိန္ဒိယံဇေဝဝတုဇေဝတော်တာ အတူတူပဲ ဒီဝိတုယုတ်တွေကဘယ်ကိုသွားကျေစုပြုလဲဇေဝဝိညာဏဓာတုယတန်တမြေကနိစ္စဓမ္မနာဒါအကျိုးတရားတွေအိန္ဒိယပစ္စေနပစ္စယောကာယနိယကာယဝတ္ထုအာယထွာတာတူတူပဲကာယိန္ဒိယံခဏယဒါအကြောင်းတရားကာယဝိညာဏဓာတုယအကျိုးတရားတန်တမြေကနိစ္စဓမ္မနာ အဲလေကြိုတရားအိန္ဒိယပစ္စည်းနာပစ္စည်းရောရောကိုယ့်ကိုမှတ်ထားဖို့ရာကအဲ့ဒီစက္ခုံတရိယာနဲ့ကုကာယင်တရိယာကာဟုညန္တတရိယာတန်တပိရကနေယဓမ္မနာအိန္ဒိယပစ္စည်းနာပြောထားပါလေဝဋ္ထုပုရိဇာတရိယာပစ္စည်းလို့ဒီလိုကိုယ့်ကိုရေးမှအဲ့ဒါဆိုပိုကွဲပါအိန္ဒိယပစ္စည်းအ၃မျိုးဒုတိယကရူပဇီဝိတ္တိယပစ္စည်းနော်ရူပဇီဝိတ္တိယ ဇီဝိတ္တိကရုပ်ဇီဝိတ္တိနာမ်ဇီဝိတ္တိရှိတော့ရုပ်ဇီဝိတ္တိကျတတ္တဟောတယ်။အာဥပဇီဝိတ္တိကဒါယူပဇီဝိတ္တိရုပ်ဇီဝိတ္တိကိုရည်ရွယ်တယ်။ဥပဇီဝိတ္တိကပစ္စည်းရုပ်ဇီဝိတ္တိပစ္စည်းပေါ့။ရုပ်သက်ခေါ်ရူပဇီဝိတ္တိယရုပ်ဇီဝိတာကိုပြောတယ်။ကတ္တာရူပနာဧရိယပစ္စေနပစ္စယောဒါတွေကရုပ်ဇီဝိတာလိုပါဆိုတာကာမဇာယုတ်တယ်ပေါ့။ ဒါကြောင့်ဒီရုပ်စီဝတ္တိတွေကနေပြီးတော့ဉာဏ်နဲ့ရုပ်တွေကိုအိန္ဒိယပစ္စယတတ်တွေဖြင့်ကျေစုပြုတယ်။ကမ္မဇာယုံမှန်သမျှဒီပဋ္ဌာန်းမှာကြတော့ကတ္တတာရူပနံလို့ဒီလိုသုံးတယ်ဒါလေးနဲ့နားလည်အောင်သဘောပေါက်မှတ်ထားမှု။ပြီးတော့မှဉာဏ်နဲ့တကြောင်ပေါ့လို့အာရာခုနကနန်ဇီဝိတလည်းပါတယ်ဉာဏ်နဲ့အိန္ဒိရရဲ့တရက်ကိုတွေပေါ့နန္ဒနန္ဒနန္အိန္ဒိရရဲ့တရက်ကိုတွေပေါင်းပြီးတော့ဟောသွားတယ် အရူပိနောနာဣတိဣန္ဒရိယနော်တန်တံမြေကနိစ္စဓမ္မနံသူရနာဣတိတရားကို7ပါးရှိတာအရူပိတော့ဣန္ဒရိယကတပုတ်နော်အဲ့ဒါတပုတ်ဖွဲ့ရမယ်ပြီးတော့မှပဲသွားမလဲတန်တံမြေကနိစ္စဓမ္မနံသူရရှင်ဘောရှင်မတရားတွေနော် အာရူဘီနောဣရိယာဒါကနာဣရိယာကို၈ပါးပြောတယ်အာရူဘီနောဆိုနာဖြစ်တဲ့ဣရိယာဣရိတရားတွေပြောတယ်အဲ့လိုကိုယ်အောင်မှတ်ထားမယ်နော်ပြီးတော့မှတံပြုတ်တကာနာဓမ္မနာနိုင်နာဣတိနဲ့ရှင်ဘောရှင်ဘက်တရားတွေနော်တံတံပြုတ်တကာနိစ္စဓမ္မနာပြီးတော့အဲ့ဒီနာဣတိကြောင့်ဖြစ်တဲ့စိတ်ကြောင့်ဖြစ်တဲ့အဲ့ဒီရုပ်တွေရှိတော့ အဲ့ဒီအိန္ဒိယတတ်တွေဖြင့်အဲ့ဒီအဲ့ဒီရုပ်တွေပေါ့ရုပ်တွေကြတော့သူနဲ့အတူဖြစ်တဲ့ရုပ်တွေပေါ့ဗျာအဲ့ဒီရုပ်တွေကိုခြေပါတတ်တွေဖြင့်ခြေစုပြုလဲအိန္ဒိယတတ်တွေဖြင့်ခြေစုပြုတယ်သူအပိုင်းလေးနဲ့သူဖွဲ့မှာနော်အဲ့နောက်ဆုံးပိုက်ကအရူဘီနောအိန္ဒိယဒါတော့တွဲဖတ်မယ်နော်အဲနံဖြစ်တဲ့အိန္ဒိတရားတွေပြောတယ်အဲ့ဒီအိန္ဒိတရားတွေ ဒါသူနဲ့ရှင်ဘောရှင်မတရားတွေသူ့ကြောင့်ဖြစ်တဲ့စေစားယုတ်ကံပစားယုတ်တရားတွေကိုတန်သမုဋ္ဌာနာနိသာရူပနာဣရိယပစ္စည်းနာပစ္စည်းဟောဒီလိုဟောသွားအဲ့ဒီလိုလေးကိုယ်အောင်မှတ်နော်ဒီနှစ်ခုကအောက်ဆုံးနှစ်ခုကတော့ပေါင်းရမယ်အာရူပီနောဣရိယအဲ့လိုပြောဒါကအကြောင်းအပေါ်တုန်းကလိုဟုတ်လားတစ်ခုချင်းဖတ်လို့မရအောင်အဲ့ကြမှာတစ်ခုအာရူပီနောဣရိယဒါပေါင်းရမယ် ဒီတော့တံပြုတ်တကနာဓမ္မနာတံသမုဋ္ဌာနာနိစ္စဒုပါဏအိန္ဒိယပစ္စေနပစ္စယောဒါကြတော့ဘုန်းကြီးတို့တာအစာတိန္ဒိယခေါ်တယ်အိန္ဒိယ၃မျိုးအိန္ဒိယပစ္စည်း၃မျိုးအဲ့လိုခွဲမှန်းတာကိုယ့်ကိုရေးမှတ်ထားမယ်နော်ပရမ၅ကြောင်းကဘာလဲဝုထုပုရိသတိန္ဒိယဒုတိယကြောင်းကအဲဒီ၅ကြောင်းက6ကြောင်းမြောက်က သာဇာအရူပဇီတိန်တရာအဆုံးကြောင်းကခုနှစ်ကြောင်းမြောက်ကသာဇာတိန်တရာအဲ့လိုခွဲပြမှတ်ပါအဲ့ဒီမှာဘုန်းကြီးတို့တခုချင်းပြန်ရှင်းကြအောင်နော်အဓိပ္ပာယ်လည်းကြည့်မယ်အဲ့တော့ပရမဝဋ္ထုပုရိဇာတိန်တရာအဲ့ဒီကြည့်မယ်အကြမ်းမြင်အပြင်ပြောရင်တော့ခုနကပြောခဲ့ပြီ အိန္ဒိသက္ခုတုသောတာဝတုကာနာဝတုဇေဝဝတုကာယဝတုသက္ခုန်နေ သောတိနေကာနိနေဇေဝိနေကာယိနေအတူတူပဲသက္ခုရာရသောတာရာရကာနာရာဇေဝရာကာယရာအတူတူပဲနော်အဲသက္ခုစာဆိုအိန္ဒိသုံးဖို့သက္ခုစာတော့ဝုထုယော၅ပါးသက္ခုစာဒွါရယော၅ပါးဟာသက္ခုစာဆိုဝိညာဏတ္တ၅ပါးဖြစ်သည့်ပိဿဝိညာဉ်အထွေပိဿဝိညာဉ်တစ်ဆိုင်နဲ့အတူတူကဖြစ်ပဲစေတသိက်ခုနှစ်ခု စေတသိက်ခုနှစ်ပါးတို့ကခုနှစ်ခုတို့ဟာဝုထုပုရိစာတွေနေရာပစ္စယတတ်တွေဖြင့်ကျေစုပြုတယ်။သကုဝုထုသောတာဝုထုကာဏဝုထုစေဝခာယဝုထုပေါ့။ဒီဝုထုယုတ်တွေကသူတို့မိပြီဖြစ်တဲ့သကုညာဏတသောတာဝညာဏတကာဏဝညာဏစေဝညာဏကာဝညာဏတဒါဆိုတာစိတ်တွေပေါ့နော်။စိတ်ဖြစ်နောက်ကစေတသိက်တွေသဘာဝစေတံသူတို့နဲ့အတူဖြစ်တဲ့သဘာဝစေတံသာနာစိတ်ခုနှစ်ခု။ ဒီကိုဘာတတ္တိနဲ့ကျေစုပြုအိန္ဒိယတတ္တိဖြင့်ကျေစုပြုတယ်အဲ့ဒီလိုအကျဉ်းချုပ်လည်းမြအောင်ကြည်ထားမယ်နောက်ဒုတိယဇီဝိတ္တေဇီဝိတာရုပ်ဇီဝိဇီဝိတ္တေကရုပ်ဇီဝိတာရှိတယ်နာမ်ဇီဝိတာရှိတယ်ရုပ်ဇီဝိတာကြတော့ဒီမှာရုပ်ဇီဝိတာဖြစ်တယ်ရုပ်ဇီဝိတ္တေပေါ့သူကတော့ ကြံတဲ့ကမ္မဇာယုတ်တွေရှိတော့အဲဒီကမ္မဇာဇီဝိတ္တကျင်တဲ့ကလတ်တုကမ္မဇာယုတ်ကလတ်တစ်ခုထဲမှာ ဖြစ်တဲ့ကမ္မဇာယုတ်တွေကဇီဝိတ္တနေရပစ္စယတတ္တိဒီကမ္မဇာယုတ်တွေဆက်လက်တည်တနေအောင်ဒီဇီဝိတ္တနေရပစ္စယတတ္တိဖြင့်ကျေစုပြုထားတယ်ဆိုပြောလို့ပြီးတော့မှအခုတော့တာမန်ပဲကြည်ရမှာပေါ့နော်နောက်ပိုင်းမှာဘုန်းကြီးတို့ဖြည်းဖြည်းချင်းပြောပါမယ်ဥပဇီဝိတ္တနေအသားဇာတ္တိတွေကြတော့အိန္ဒိတွေတွေကိုနားလည်ထားတော့မယ်အိန္ဒိတွေကို အိန္ဒိယ9မျိုး6မျိုး22မျိုးဒါတွေနားလည်ထားမှသာဇာတိနိယဘုသဘောပေါက်တယ်ခုတော့တာမန်ပဲမှတ်ကြည့်အောင်စေစီဝိတာဇီဝိတာဇီဝိကဇီဝိဇီဝိကတာဝင်းဘူးကဝါဝါလေးရေးရမယ်ဒီဒီဇီဝိတာနော်အဲဇီဝိတာအောက်ကတာဝင်းဘူးမဟုတ်အောက်ကဆောက်ဝါဇီဝိတာဇီဝိတာဆိုတာဇီဝိတ္တိစေတသိက်လေးပြောတော့ ဝေရဏတတ္တဝိရိယတတိဧကဂရပညာဆိုတဲ့နံအေတွေတရား၈ပါးဒါတွေကသူနဲ့အတူဖြစ်တဲ့တရားတွေစိတ်စေတသိက်တရားတွေသူ့ကြောင့်ဖြစ်တဲ့စေတစာယုတ်တွေပရိသဏိကမှာဆိုဒိဋ္ဌာနိကမ္မဇာယုတ်တွေကတ္တတာယုတ်တွေကို သာဇာတေနိရိယတတ္တိဖြင့်ကျေစုပြုတယ်ဒီလိုကြံမြတ်တာပြီးတော့အောက်ကမဆုတွေဆက်ကြည့်မယ်ဒီတော့ဘုန်းကြီးတို့ဒီမှာ အဓိပတိပစ္စည်းနဲ့အိန္ဒိယပစ္စည်းထူခြားချက်အဓိပတိဆိုတာလည်းအစိုးရတဲ့သဘောပဲအိန္ဒိယလည်းအစိုးရတဲ့သဘောအဲ့တော့ဘယ်လိုကွာခြားချက်ရှိလဲအဓိပတိပစ္စည်းကမိမိနဲ့တူဖြစ်တဲ့တရားတွေပေါ်မှာ ပိုင်နိုင်စွာပြိုင်ပွဲမရှိလွန်မှုအုပ်ချုပ်နိုင်သဖြင့်ပြည့်ရှင်မြတ်စัจ जा မင်းနဲ့တူတယ်တတိုင်းပြည်လုံးချုပ်မှုနဲ့တူတယ်တကဘာလုံးတစ်ဆက်ကြောင်လာလုံးနော်လေကျုံတစ်မျိုးမဟုတ်ဘူးလားဆက်ကြောင်ရင်းမင်းဆိုရင်တော့ဘုန်းကြီးတို့ သူကဘယ်လောက်ထိဟုတ်လားအုပ်ချုပ်နိုင်လဲဆိုတော့ကာမဆရဘုံနဲ့မှာဒီလူဘုံနတ်ပြည်နှစ်ဘုံထိအောင်နော်စရုမာတွေဒါဝရီသာထိအောင်သူအုပ်ဆုံးနိုင်ပြိုင်ပြမရှိအုပ်ဆုံးနိုင်အဲ့ဒါမျိုးအိန္ဒိယပစ္စည်းကြလို့မဟုတ်ဆိုင်ရာအမှုကိစ္စနိုင်အမှုကိစ္စပိုင်းနဲ့အုပ်ဆိုခြင်းနဲ့တူညီမှုကြီးမကြီးဝန်ကြီးတို့နဲ့တူတယ်ပေါ့ ဟိုတတိုင်းပြီလို့မသူ့ဆိုင်အောင်ဒါပါဝင်ကြီးဒါညာဝင်ကြီးအဲ့ဒီအဲ့ဒီလောက်ပဲသူပုတ်ဆိုးနိုင်တဲ့သဘောဒါလေးလည်းမှတ်ထားနော်အဲကြောင့်သူကလောကအရင်ပြောရင်တော့ဝင်ကြီးနဲ့တူတော့ဟိုကတော့တိုင်းပြုတ်ချုပ်မင်းလောက်တဲ့ပုံကုန်နဲ့တူတော့ဒီလိုတိပတိနဲ့အိန္ဒိယပြည်စီကွာခြားကြတယ်မှတ်ထားပြီးတော့မှဘုန်းကြီးတို့ဘုထုပုရိသနဲ့ခုနအိန္ဒိယပြည်စီမှာ၃မျိုး ဘုရားကဟောသွားတယ်ပါဠိတော်လေးကြည်ပြီနော်ဘုန်းကြီးခွဲခဲ့ပြီခုနပါဠိတော်လေးကြည်ပြီဘုဒ္ဓပုရိသဒေနိယပစ္စည်းအဲ့ဒီဟာလေးကအဲ့ဒီဒေဟောသွားတဲ့အလေးကိုအဓိပ္ပာယ်စပြီးရှင်းကြအောင်နော်အဲ့မှာဝဋ္ထုကဘုဒ္ဓပုရိသဒေနိယဆိုဝဋ္ထုပုရိသတာတကူအိန္ဒိယတကူပေါ့ဘုဒ္ဓပုရိသတာဆိုဘုဒ္ဓယုတ်တရားပါပြန်ရှိကကြိုတင်ဖြစ်တော့ပုရိသတာဆိုအရင်ကပုရိသတာဖြစ်စဉ်ကပြောခဲ့ပြီ ဒီဝိတုယုတ်တွေကရှေ့ကကြိုတင်ဖြစ်နေဒါကြောင့်ပြစ္ဆရဝိထိတွေကြည်ကျင်တယ်ပြစ္ဆဝိထိပြကျင်တယ်ပါဠိတော်အဲ့ရတော့ခဏမိန်ထားလို့ရအောင်ပြစ္ဆရဝိထိပြစ္ဆရဝိထိကြည်လိုက်ရင်တော့အဲ့ဒါသူကပိုးပြီးထင်ရှားတယ်ပေါ့လေဘလို့ပြီးတော့ကြိုပြီးဖြစ်နေတယ်လဲဆိုတာဒါကိုမြင်လွယ်တော့အဲကြည့်မယ်အခုပြစ္ဆရဝိထိခုနသကုဒ္ဒါရသကုတုတူတွေပဲသက္ခုံတွေ အတူတူပဲနော်သောတာဒွါရသောတာဝထုသောတိန်တိအတူတူပဲကာဏဒွါရကာဏဝတုကာဏိတိဇိဝဒွါရဇိဝဝတုဇိဝတိကာယဝဒွါရကာယဝတုကာယတိအတူတူပဲအဲ့တော့ဒီသက္ကုရာဒသက္ကုဝထုသက္ကုံတွေအမိပြုပြီးတော့ဟုတ်လားဘုန်းကြီးတို့တဏ္ဍာမှာခန္ဓာကိုယ်မှာကပါကြီးတယ်မျက်စိနာလျာကိုရှိတာဟုတ်အဲ့ဒါစောစီးရတဲ့ရှိနေနော် သောစီနဲ့ရှိရှိကယူပါယုံနဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာမြင်သိစိတ်ကဖြစ်တယ်နော်ဒီမှာကြည့်လိုက်ဒီမြင်သိစိတ်မဖြစ်ခင်အတန်နဲ့နားပေါင်းစုံတိုက်ဆိုင်မြင်နားအကြာလာပြီးအရင်ဖြစ်နေတယ်နော်အတန်နဲ့ပေါင်းစုံတိုက်ဆိုင်ကြားသိစိတ်ကနောက်မှဖြစ်နေမြင်သိစိတ်မဖြစ်ခင်မှာဒီမှာကြည်လိုက်စိတ်မှာရှေ့မှာကြိုဖြစ်နေတယ်။ဟောစကုထုယုံလေးတိတာဝင်ဘုံငါစေရဘုံဂုတ်ပိစေရပိစရဝေဆံ စိတ်တခဏအပြင်ပြောရရင် စိတ်အပြင်စိတ်စိတ်စိတ်သက်၄ခုလောက်နော်စိတ်တခဏ၄ချက်နော်တစ်ချက်တစ်ချက်မှာခဏငယ်၃ချက်ဆက်နှစ်ချက်ခဏငယ်ဆက်နှစ်ချက်လောက်ကြိုဖြစ်ဥပတိပင်ဥပတိပင်တိလဝင် ဖြစ်တိပြဘုံငါစရဏဖြစ်တိပြဘုံကုပိလာဖြစ်တိပြပြေတော်ဥစားဖြစ်တိပြတိလဝဘုံငါစရဏဘုံကုပိစေတာဆိုတာဒါဘဝင်စိတ်တွေငြိမ်သက်တဲ့စိတ် ပိသရဝဇန်ကြီးကနေနောက်ပိုင်းကျတော့လှုပ်ရှားတဲ့စိတ်ပိသရဝဇန်ကြပါလေငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ကိုပြောင်းပေးလိုက်ပြောင်းပေးတဲ့စိတ်လို့ဒီလိုသုံးရင်တော့ပုံနာလေတော့အဲတော့ပြောချင်တာဒီမြင်သိစိတ်တွေဖြစ်ဖို့အတွက်သကုထုလို့သောတာဝထုလို့ဈာတိစိတ်တွေဖြစ်ဖို့ခန္ဓာသောတာဈာတိစိတ်သောတာဝဉ္ဇစိတ်အနန္တိစိတ်တွေဖြစ်ဖို့အတွက်ရှေ့ကစိတ်တခဏ၄ချက်ကြိုဖြစ်နေသကုထု ဒီမျက်စိအကြည့်ယုံလေးကကြိုးဖြစ်နေပြီးမှမြင်သိစေကဖြစ်တယ်နားအကြည့်ယုံလေးကလည်းကြိုးဖြစ်နေနေဒီတာဘောဘုံကစရာဘုံဘုပိစရာပိစရာဝစစိတ္တခဏ၄ချက်ကြိုးဖြစ်တယ်နှခေါင်းနှခေါင်းအကြည့်ယုံလေးကလည်းကြိုးဖြစ်နေတယ်နော်ပြီးတော့မှအနတ်အာယုန်နဲ့ပေါင်းစုံတိုက်ဆိုင်ပြီးတော့အနန္တိစိတ်အနန္တိစိတ်မဖြစ်မီမှာဒီတာဘောဘုံကစရာဘုံဘုပိစရာပိစရာဝစဆို၄ချက်စိတ္တခဏ၄ခု ခဏငယ်12ချက်ကြိုဖြစ်တယ်စာသိစိတ်ဘုန်းကြီးတို့ရှားဝမတင်စာရှားကရှိနေတယ်ကြိုဖြစ်တယ်ရှားဝမတင်ပြီးစာသိစိတ်စားတဲ့ဝါတွေကစာသိစိတ်ဖြစ်တယ်အဲ့မှာဇိန်ဝပတာလာယောကကြိုပြီးတော့ဖြစ်နေဘလောက်ကြိုပြန်ဒီတော့ဘုံကသနာဘုံကုတ်ပိစရာပြေတော့ကြိုဖြစ်တဲ့အတွက်ပုရိသတာလို့ခေါ်တယ်နော်အဲ့ဒါကြိုဖြစ်တာပဲလေစားနေတဲ့အခါကျဇိန်ဝဝထုယုံပေါ့ ထိသိတဲ့အခါကျတော့ကာယဉာဏ်စီဖြစ်ဖို့ဆိုရင် ကာယဝတ္တယောကကျိုးဖြစ်နေတယ်ဣဒဝဘုံမသလဘုံကိုပြပစ္စံစိတ်တက္ကနာ၄ချက်ကျိုးပြီးဖြစ်နေတဲ့သဘောမျိုးဒါကိုဝတ္ထုပုရိသတာလို့ခေါ်တယ်နော်ဒီဟာကြည့်ပြီးဒါကြောင့်မို့ရှေးဥစွာ ဖြစ်နေရမိမိဆိုင်ရာကိစ္စအစိုးရဆိုစက္ခုဒေသသောအင်းဒီ၅ပါးယုတ်တရားများကိုဝတ္ထုပုရိသဒိနိယပစ္စည်းများကိုခေါ်တယ် ဒါကြောင့်ဒီစကုံတွေတောတွေတွေခေါင်းတွေဈေးဝင်တွေကိုင်းဒါမြင်သိစိတ်ကြားသိစိတ်စကုံဉာဏ်ဒါပေါ့ဗျာကောင်းတာမြင်မယ်မကောင်းတာမြင်သိစိတ်ဖြစ်မယ်ကောင်းတာကြားသိစိတ်ဖြစ်မယ်မကောင်းတာကြားသိစိတ်ဖြစ်မယ်ကောင်းတဲ့နံသိစိတ်မကောင်းတဲ့နံသိစိတ်ကောင်းတာစားသိစိတ်မကောင်းတာစားသိစိတ်ကောင်းတဲ့အတွေ့အထိစိတ်မကောင်းတဲ့အတွေ့အထိဒီစိတ်တွေမဖြစ်ခင်မှာ နာသကုတုသောတာဝတုကာဏဝတုဇေဝဝတုကသက္ခုံတွေသောတေတွေကာနေဇေဝင်ကာယင်တွေဒီပိစဝတုကစိတ်တခဏ၄ချက်ခဏငယ်ဆက်နှစ်ချက်လောက်ကြိုပြီးဖြစ်နေတဲ့အတွက်ဝုထုပုရိဇာတဝုထုပုရိဇာတေနိရိယပစ္စည်းလို့ဒီလိုခွဲမှတ်တာပဲနော်။ဒါတော့ဘုန်းကြီးတို့ကဒီမှာနည်းနည်းလေးနားလည်ထားပါပထမပစ္စည်းနာမည်ပေးပုံလေးတွေက ဘယ်လိုပေးထားလဲဆိုဒီနောက်ကဒီပြအကျိုးပစ္စုပန်ခေါ်တာပေါ့နော်ဒါတွေကဒီပစ္စည်းကြောင့်အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေသကုညင်သောတာဝင်ကာနောဝင်စေဝဝင်ဒါအကျိုးအကျိုးတရားတွေအကျိုးတရားဘယ်လိုအကြောင်းကိုလဲအကြောင်းတရားကိုပစ္စည်းရအကျိုးတရားကိုပစ္စည်းဥပံဒီလိုခေါ်တာ။အဲတော့ပဋ္ဌာန်းပစ္စည်းနာမည်ပေးပေါ်ပါလဲဆိုဒီအကျိုးပစ္စည်းဥပံကိုထောက်ဆပြီးအကြောင်းပစ္စည်းတရားတွေကိုနာမည်ပေးထားတာပဲ။နားလည်ထားဝင်။ နော်အဲတော့တခြားနဲ့သာသာရပစ္စည်းကိုလှမ်းကြည့်လိုက်သူကြတော့အကျိုးပစ္စည်းပန်နဲ့ပစ္စည်းတရားအတူတကွဖြစ်ပြီးယေရှုပြုတော့သာသာတပစ္စည်းအဋ္ဌပစ္စည်းတို့ကြတော့အကျိုးပစ္စည်းဖြစ်ဖြစ်ချိန်မှာထင်ရှားရှိနေတဲ့ပစ္စည်းတရားတွေကိုအဋ္ဌပစ္စည်းနော်အကျိုးပစ္စည်းဖြစ်သည့်ထံကိုဒီဟာတွေကမပြတ်သေးဘူးရှိနေသေးတယ်ဒါကြောင့်အဋ္ဌပစ္စည်းဒါကိုပြောခြင်း ဒါမျိုးတွေလည်းဆိုလို့ရတော့ဒီအဋ္ဌိပစ္စည်းဒီဒီသကုဘုဒ္ဓယောဂီကဒီဒီဒီသကုဉ္စီဖြစ်သည့်တရားသူမပြတ်သေးဘူးလေဘုလို့နော်ဘုရားဒီယုတ်တရားတွေကဘယ်တိအောင်ပြစီစေတကနာ16ချက်ရောက်မှပြတ်တာကိုနန္တရားကတော့ဖြစ်တိပြဖြစ်တိပြဒါပဲလေသူကဒီသကုဉ္စီမဖြစ်မီတည်းဒီသကုတ္တယုတ်တွေကဖြစ်နေတာဘယ်တိအောင်ဖြစ်မလဲဆိုခုနှစ်ချက်တရားနှစ်ချက်ဒီတိအောင်ဆက် ဖြစ်နေတာပဲ နော်အဲ့ကြမှာဒီယုတ်က ချုပ်သွားပြီးတော့နောက်ထပ်ဒီယုတ်တွေယုတ်သက်တွေဆက်တည်တောင်းဒီဘဝင်တွေဆက်လက်ဆောက်ရှောက်သွားတော့ပြီးတော့ပြောချင်တာကဒီပဋ္ဌာန်းပစ္စည်းနာမည်ပေးတာအကျိုးပစ္စယုတ်ပံကိုထောက်ဆပြီးတော့ အကြောင်းပစ္စည်းတရားတွေပေးတယ်လို့မှတ်ထားမယ်ဟမ်အဋ္ဌပစ္စည်းကြအကျိုးပစ္စယုတ်ပံဖြစ်ချိန်မှာထင်ရှားရှိနေတဲ့ပစ္စည်းတွေပစ္စည်းကအဋ္ဌပစ္စည်း ကျိုးပြစ်ရှုပ်ပံဖြစ်ချိန်မှာမကင်းသေးတဲ့မကင်းမကွာရှိနေသေးတဲ့ပစ္စည်းကိုအာဟုကတပစ္စည်းပေါ့အကျိုးပြစ္ဆုတ်ပံဖြစ်နေချိန်မှာထင်ရှားမရှိတော့တဲ့ပစ္စည်းကို နာတိပစ္စည်းဝိကရပစ္စည်းအခုလည်းဒီတိုင်းပေါ့အကျိုးပြစ္ဆုတ်ပံတရားတွေကိုအစိုးရတဲ့အတွက်အိန္ဒိယပစ္စည်းဒါခေါ်ရင်နော်ဒီဒီဇဂုဉ္ညာစိတ်ကိုဟုတ်လားအနောက်တရားလေးတွေအဲ့ဒါကိုရှင်းနေတာတယောက်က ကြည့်လိုက်စကုတ္တယုတ်စကုတ္တယုတ်ကသူကဘာမှမမြင်ချင်းကိစ္စမှာပဲအစိုးရတာဇဏတုဘာမှမဖြစ်နိုင်မြင်သိစိတ်မြင်သိစိတ်ဖြစ်တဲ့ကမြင်ချင်းကိစ္စပဲနော်အဲဒါဒီစကုတ္တယုတ်ကိုအမိပြုပြီးဖြစ်တာပြောချင်တာစကုတ္တယုတ်ကအကြောင်းပြုပြီးတော့ခုနမြင်သိစိတ်ဖြစ်တယ်နော်ဒီမြင်သိစိတ်ကဘယ်ကိုဆိုရလဲမြင်ချင်း အာယုံမဲ့ဆိုးရတယ်ကျန်တာမှဆိုးမရအောင်အကြောင်းဒီစကုညင်စိတ်နှစ်ပါးပါညမြင်ခြင်းကိစ္စ၌မြင်ခြင်းကမိမိုံပြီးဆိုစကုညင်တဲ့တို့ကအတူပါပြစိတ်စေတသိက်ခုနှစ်ပါးတို့ကလည်းကောင်းနောက်ခြုံပြောရင်အိန္ဒိယပစ္စယတတ္တိပြင်ကျေစုပြုတယ်ပြောချင်တာစကုညင်စီကမြင်ခြင်းကိစ္စပဲသူအစိုးရကျန်တာဆိုးမရတယ်ဒါကြောင့်သူ့နယ်ပယ်နဲ့သူဆိုးရတယ်အဲ့ဒါကိုပြောချင်တာသောတာဝဉ္ဇဉ်စိတ် သောတာဝိညာဉ်စိတ်ဆိုတာလေသောတာဝတ္ထုယုတ်ကိုအကြောင်းပြုဖြစ်တာသောတာဝတ္ထုယုတ်မရှိဘဲနဲ့မဖြစ်ဘူးသောတာပတ္တာဝတ္ထုယုတ်သောတာယုတ်အတူတူပဲဒါကြောင့်မို့သောတာဝိညာဉ်စိတ်ကဘာပဲဖြစ်ဖြစ်ကြားခြင်းကိစ္စကြားနာမြင်ခြင်းကိစ္စသူမတတ်နိုင်အဲသောတာဝိညာဉ်စိတ်ဖြစ်ပြီးဆိုသူနဲ့အတူစေတသိက်တရားပါလာတော့ဒါကြောင့်ဒါအိန္ဒိယပစ္စည်းလို့ခေါ်တယ်နော်ဘာလို့လဲသက္ခုတုယုတ်ကို အကြောင်းပြုပြီးဖြစ်တဲ့ပစ္စည်းနော်သူကအကျိုးပြစုပန်တရားကိုအစိုးရအစိုးတရားအနေနဲ့နော် မြင်မြင်ချင်းမြင်သိစိတ်ကိစ္စဘာလဲမြင်ချင်းကိစ္စမြင်သိစိတ်ကဇာတိဇာတိစိတ်ကလည်းဇာချင်းကိစ္စပဲဆိုရတာနော်ကျန်တော့ဘာမှသူမသိဘူးအနန္တိစိတ်အနန္တိစိတ်ကလည်းအနတ်ရခြင်းကိစ္စပဲသူဆိုရတာ စားသိစိတ်ကလည်းစားခြင်းကိစ္စပဲသူဆိုရတာကာယဝိညာဉ်စိတ်တွေးစီခြင်းကိစ္စသူချမ်းသာမသိနိုင်ဒီဟာတွေကဒီအာယုန်တွေကဘာကိုအကြောင်းပြုဖြစ်လဲဝိတုယုတ်တွေအကြောင်းပြုဖြစ်တာဟောဒီဝိတုယုတ်တွေမရှိဒီအာယုန်ကဘလုံးမမြင်ခြင်းကြားခြင်းနားခြင်းဟုတ်လားအနံ့ရခြင်းစားခြင်းတွေးထိခြင်းကိစ္စကိုအစိုးရခြင်းမဖြစ်နိုင်ဒါကြောင့်ဒုက္ခိစ္စနဲ့သူအစိုးရတဲ့သဘောပေါ့ဒါကိုဘုန်းကြီးက ဒီမှာအိန္ဒိယပစ္စည်းလို့ခေါ်တာ။အဲကြောင့်သူ့ဟာနဲ့သူဒီသကုတ္တယုတ်ဒီအကြောင်းခုနတစ်ခုချင်းရှင်းတာကြားခြင်းကိစ္စနဲ့မြင်ခြင်းကိစ္စနဲ့မိမိမိပြုတဲ့သကုညင်စိတ်နှပါနဲ့တူဖြစ်ပဲစိတ်သက်ခုနအားတို့ဟာအိန္ဒိယပစ္စယတတ္တိပြကျေစုပြုတယ်နော်အဆုံးကြော်ပြီးတော့ပေါင်းရမယ်သောတာဝတ္ထုယောဂကြားခြင်းကိစ္စနဲ့မိမိနဲ့မိမိကိုမိရဖြစ်တဲ့သောတာဝဉ္စိတ်နဲ့သောတာဝဉ္ ဘယ်ကြားတာလဲကောင်းတာကြားတာမကောင်းတာကြားနှမျိုးရှိတော့မြင်လာတဲ့ဒီတိုင်းကောင်းတာမြင်တာမကောင်းတာမြင်မြင်ခြင်းကိစ္စကိုသောတာဝင်စေကမြင်အတော့ကြားခြင်းကိစ္စကိုဆိုရမယ်ကောင်းတာလဲကြားတာမကောင်းတာလဲကြားတာဒီကြားခြင်းကိစ္စဘယ်ကိုမိပြုဖြစ်လို့ဝိတုယုတ်ပေါ့နော်ဒီဝိတုယုတ်တွေကအဲ့ဒီကြားသိစိတ်မဖြစ်ခင်တည်းကစေတခဏလေးချက်လောက်ကြိုးဖြစ်တဲ့အတွက်ဒါကိုဝိထုပုရိစာတေနေတရားပစ္စယတတ္တိပိကျေစုပြုတယ်ဆိုဒါကိုပြောတာ နော်ဒီဝိတုယုတ်ကိုမိပြုတယ်ဒီဝိတုယုတ်ကပါလေစောစီရတဲ့ကြိုဖြစ်နေစေတကနာ၄ခုခဏငယ်12ချက်လောက်ကြိုဖြစ်တဲ့အတွက်ဒါဝုထုပုရိသတိနေဒီဟာဒီလိုတုံးထားတယ်။ဂါဏဂါဏဝိညာဉ်စိတ်ဒီဟာအနံ့ရခြင်းကိစ္စမှာဆိုရတယ်။ကျန်တာသူမသိဘူးဒီအနံ့သိစိတ်ကဂါဏဝိညာဉ်စိတ်ကအဲ့ဒါပဲခြေကံဖြစ်လေ။ ဒီခန္ဓာဝတ္တရောမိဖြစ်တာပေါ့နှာခေါင်းဆိုတဲ့ဂျီကိုထုတ်လို့မိဖြစ်ဒါကြောင့်ဒီဝတ္တယုတ်တွေကဘယ်တော့မှပြဆိုးစီရလည်းကြိုဖြစ်နေကြိုဖြစ်နေတော့ဝတ္ထုပုရိသတင်နေဒီဟာဇေဝဝဉ္ဉ္စိတ်အရတာကိုသိခြင်းကိစ္စပေါ့စာသိခြင်းကိစ္စဒါပဲကျန်တာသူမသိဘူးဒါပဲမှအမိပြုလေဇေဝပတာရဝတ္ထုယုတ်ကိုဝတ္ထုယုတ်ကိုမိပြုဖြစ်တာပဲဒီဇေဝပတာရဝတ္ထုကကြိုပြီးဖြစ်တဲ့ ဝထုပုရိသတေနတိယကာယပတာရဝထုယအောက်သွားလိုက်ကိုထိတိကို့မှာတကုလာထိပြီဆိုတဲ့အခါကျတော့ထိတိတဲ့ကိစ္စထိချင်းကိစ္စသိတယ်ဟောငါလာထိနေပြီဒါသိတာဒီခန္ဓာဝင်စေကဒီတွေ့ထိချင်းကိစ္စပဲသိပိုင်နိုင်ဆိုးရတယ်ကျွန်တော်သူ့ဆိုးမရမင်းကြီးကိစ္စသူ့လုံးမဟုတ်သူ့ဆိုးရလို့မရ ကြားခြင်းကိစ္စသူ့လို့မဟုတ်ဘူးသူ့ရဲ့လောကတွေ့ရှိခြင်းကိစ္စတကူပိုင်နိုင်တာဆိုရတာဒါလည်းဘဇုမိပြီးကာယဝတ္ထုကာယပတ္တာဝတ္ထုယောကိုမိပြုဖြစ်နေဒီကာယပတ္တာဝတ္ထုကစောစီကြိုတင်ဖြစ်နေတယ်အကြောင်းဝတ္ထုပုရိသာတေနတိယနော်ဒါကြောင့်မို့သူ့ရဲ့ကိစ္စနဲ့သူအစိုးရတဲ့သဘောကိုဒါကိုအိန္ဒိယပြည်စင်တတိပေါ့ကြည်လိုက်ပေါ့ဒီမှာအကျိုးပြည့်စုံပံတရားကိုအစိုးရတဲ့အတွက်အဲ့ဒါကိုပြောတယ်နော် ခန္ဓာဝိညာဉ်စိတ်ကိုဒီဝိတုယောဂကာယဝိတုကာယဝိညာဉ်စိတ်ဆိုပါကာယဝိတုယောဂဆိုရသွားတာပဲအဲကြောင့်အိန္ဒိယပစ္စည်းဆိုနော် အကြောင်း အကျိုးပစ္စုပန်တရားတွေပေါ်မှာအဆိုရသည့်အတွက်အိန္ဒိယပစ္စည်းလို့ခေါ်တယ်ဆိုဘယ်ပစ္စည်းမျိုးဆိုဒီလိုလေးမှတ်ထားပါနော်ဒီပစ္စုအကျိုးပစ္စုပန်တရားကိုထောက်ဆပြီးအကြောင်းပစ္စည်းတရားတွေကိုဘုရားနာမည်ပေးပါလို့မှတ်ထား ကဲအောက်ဆက်ကြည့်မယ်ဘုန်းကြီးတို့အောက်ကပစ္စည်းတွေမှာဆိုဝုထုပစ္စည်းတို့ဝုထုပုရိဇာတပစ္စည်းပေါ့လေဝုထုပစ္စည်းတော့ဝုထုပုရိဇာတပစ္စည်းပုရိပုရိဇာတနေတယ်အိန္ဒိယပုရိဇာတပစ္စည်းပုရိဇာတနေတာပစ္စည်းအောက်ကဘုန်းကြီးတို့သင်ခဲ့ပြီအဲ့ဒီမှာကြတော့အရိယဝုထုနဲ့တကွဝုထုရုပ်6ပါးအကုန်ဟောတာဒီမှာကြတော့သက္ကုဝုထုသောတာဝုထုကာဏဝုထုဇင်ဝဝုထုကာယဝုထုဒီမှာဟရိယဝုထုရောဟောမထားဘူး ဒီမှာဒီပါဠိလေးပဲကြည်လိုက်သကုတ္တသောတာဝတ္တကာနာဝတ္တစေဝဝတ္တကာယဝတ္တသကုံနေသကုတ္တိသောတိနေသောတာဝတ္တကာနိနေကာနာဝတ္တစေဝနေစေဝဝတ္တကာယနေကာယဝတ္တဇီဝိတ္တိနေဒါရုပ်ဇီဝိတ္တကိုပြောတယ်နော်အရိယဝတ္တမပါဘူးအာရုပိနောဤနဲ့ဒါနန္တရားတွေဖြစ်သွားသူမဆိုင်တော့ဒီမှာအရိယဝတ္တဘုန်းကြီးတို့ပုရိဇာတပစ္စည်းမှလည်းဟရိယဝတ္ထုပါခဲ့တယ်နေတ္တပစ္စည်းမှလည်းဟရိယဝတ္ထုပါခဲ့တယ် အဲ့ဒီမှာဟောဟောထားပါလျက်နဲ့အဲ့ဒီမှာဥဒိယ6ပါလုံးဟောထားတယ်ဟောဒီအိန္ဒိယပြည်စီကြဘာကြောင့်ဟရိယဝတ္ထုမဟောပါသလဲဒါမေးစရာပေါ့နော်။အော်မှာဆက်ကြည့်မယ်။အော်မှာရှင်းလင်းချက်လေးရေးထားနော်။ဟရိယဝတ္ထုကရှေးဥစွာ ဖြစ်နေ၍မနောရမနောဝိညာဏစိတ်90ဟွန်းကိုပါရဲ့မိယာဖြစ်တော်လဲ။နော်ဟရိယဝတ္ထုဆိုဘုန်းကြီးတို့ကြည်လိုက် ပရိသန်တွေတည်တဲ့ချိန်မှာပရိသန်တွေစိတ်ဖြစ်တာနဲ့ကြိုင်နေမဖြစ်လာဘူးပရိသန်တွေစိတ်ဖြစ်မယ်အဲ့မှာဟရိယဝတ္ထုပါတာပဲကာယပတာယုတ်ပါတယ်ဘာဝယုတ်ပါတယ်ဟရိယဝတ္ထုယုတ်ပါတယ်နော်ဒီဟာဒီဟရိယဝတ္ထုယုတ်လေးကဖြစ်ပြီးတော့သူကဘယ်စိတ်တွေမှာဘယ်စိတ်ဟုတ်လားဟရိယဝတ္ထုကိုမိပြီးဘာစိတ်တွေပြောမနောတမနောဝိညာဉ်စိတ်ဒါတွေဖြစ်တာဒါပဲအဲ့ဒီဝိညာဉ်စိတ်တွေကိုတော့ဖြစ်ပေမဲ့လို့ ထိုဝိညာဉ်စိတ်တို့၌တရားတရားတို့အဆုံးမရဘူးစကုပဒါရစသည် ရှေးပဒါရငါးခုတို့သည်မိမိတို့ကိုမိရဖြစ်သောစကုဉ္စသည်စကုဉ္ဉ်တို့၏နှုံဉ္ထက်ခြင်းစသည် ဖြစ်အောင်မြဲဆွမ်းဆောင်နိုင်တဲ့ကဲ့သို့ဤဟရိယဝတ္ထုယုတ်သည်မိမိရဲ့မိရဖြစ်သောဝိညာဉ်စိတ်များ ထက်ခြင်းနှုံဉ္ထက်ခြင်းဖြစ်အောင်အမြဲဆွမ်းဆောင်နိုင်ခြင်းအမြဲမဆွမ်းနိုင်ခြင်းဆိုရမယ် အမြဲမဆွမ်းနဲ့အဆိုးမရနိုင် ပြောချင်တော့ကဒီပရိသန်နေတည်တဲ့ခိုက်တန်နေဆိုခဏလေးပဲလေပရိသန်နေစိတ်ဆိုတာဥပတိပဲလေခဏငယ်သုံးချက်ပဲပရိသန်နေတည်နေတဲ့ခိုက်တန်မှာပရိသန်နေစိတ်ဖြစ်မယ်ပြီးတော့စေတသိက်ဖြစ်မယ်ကာမဇာယုတ်၃ခုပေါ့ခုနပြောခင်လေဝိတုဒ္ဒကလကာယဒ္ဒကလဝိတုဒ္ဒကလဘာဝဒ္ဒကလတရားတန့်ဖြစ်တယ်ဒါပေမဲ့လို့ तू က စိတ်လေးကလည်းဘာမှပြောက်ခဏလေးပဲဖြစ်သွားဒါကြောင့် तू ဟာဒီဟာကို तू ခုနထက်မြောင်နှုံနေအောင်အကောင်းအမကောင်းဒီလို လုံနိုင်တဲ့စွမ်းအားမရှိဘူးဒီအောက်မှာဆက်ရှင်းတာပေါ့နော်ဒီအဲ့လိုလုံနိုင်တဲ့စွမ်းအားရှိတာဆိုတာ အောက်မှာပါရေးတာလေအမိခံရခြင်းရှေးဥစွာ ဖြစ်နေခြင်းမိမိကိုမိသည့်မိရဖြစ်တဲ့ဝိညာဉ်များမိမိကိစ္စ ဖြစ်ထက်ချင်းနှုံရင်ကိုဆိုရခြင်းဟုသောအင်္ဂါ၃ပါးနဲ့ညီညွတ်မှသာလျှင်ဝုထုပုရိသနေရပစ္စည်းဖြစ်နိုင်သည်အဲ့ဒီအဝုထုကပါလေနောက်ဆုံးအင်္ဂါနဲ့ညီညွတ်ရဝုထုပုရိသတိနေပစ္စည်းပစ္စည်းမဖြစ်နိုင်ခြင်းဖြစ်၏နော်သူကဟရိယဝုထုနဲ့ခုနကပရိသန်နေစေဆိုအချင်းချင်းပြန်ပြန်လာလာမိတယ်နေတရားတော့အညာမညာပစ္စည်းကြည့်လိုက်ပြီးတော့လေဟိုဟရိယဝုထုလိုပါတော့ကနောက်က ကြည်လိုက်ရှေးဥစွာဖြစ်နေတယ်ဆိုတာကလည်းနောက်ဒီပရိသန်ဒီနောက်မှာဘဝင်နေဖြစ်တယ်ပေါ့နော်ဘဝင်ဒီမှာဒီဒီမှာကြတော့ကြည်လိုက်ဒီတန်ဘဝင်ဒီပထမဝင်တို့ဒုတိယဝင်တို့ကြတော့ဒီကြည်လိုက်အဲကြဟရိယဥဒ္ဓရှေးဥစွာဖြစ်နေဒီဟရိယဥဒ္ဓလေးကဒီ16ကြမပြည့်မချင်းဖြစ်နေမှာပဲလေဒီဘဝင်နေစိတ်တခိုက်တာနော်ဒီဘဝင်နေကနေထောက်ပံ့ထောက်ပံ့ပေးနော်ဘဝတွေဆက်မပြောင်းလုပ်ပြီးနော် ဒါပေမဲ့လို့ तू ကမိလို့ရလားဆိုမိလို့မရမိလို့မရရင် သူ့ရဲ့ထက်ချင်းနှုံရင်ပေါ့ဟုတ်ဒါကိုမစွန့်နိုင်ဘူးပေါ့ပြောချင်တာဥမာထက်ချင်းနှုံရင်ဆိုတော့ခုမျက်စိကြည်ရုပ်ဘုံလိုကြည်နားကြည်ရုပ်ကြည်လိုက်ပေါ့မျက်စိကြည်ရုပ်ကကောင်းနေဟုတ်လားဘာဖြစ်လဲကြည်ကြည်လင်လင်ထင်ထင်ရှားရှားမြင်တော့ပေါ့မျက်စိကြည်ရုပ်ကအာနေလာမဲ့တက်ကြည်လာတာမုံဝါးဖြစ်လာတာပဲနားကလည်းဒီတိုင်းပဲနော် ဟာနာကြည်ယောဂကောင်းနေအတန်းကိုကြည်ကြည်လေးနေမယ်ဟာအတန်းသိကြည်တာပဲဒါမျိုးပေါ့အနာကြည်ယောဂကိုယ်မှမကောင်းလာပြီတော့ဘလောက်နဲ့ကြတတ်လို့မှမကြတော့အဲ့လိုမျိုးပေါ့ထင်ရှားကြတာလို့မကြတာထက်တာနှုတ်တာအဲ့ဒါကိုပြောတယ်။ကိုကကြတော့ဒီပဋိသန္ဓေတွင်းမှာပဲရှိတော့ဒါကိုအကောင်းအောင်အားနည်းအောင်ဘာမှမလုပ်နိုင်။အဲကြောင့်ပုရိသတိနိတိကရှေ့ရကြိုတင်ဖြစ်တာလည်းမှန်တယ် အမိခံလာလဲအချင်းချင်းပြန်လာမိဖြစ်တာလဲမှန်တယ်ဒါပေမဲ့အဲ့ဒီစိတ်တွေခုနထက်တောင်းအာနေအောင် မလုပ်နိုင်ဘူးအဲ့ဒါကြောင့်မို့ဒီနေရာမဟောဘူးလို့ဒီလိုမှတ်ထားမယ်အရိယဝတ္ထုမဟောခြင်းအကြောင်းပေါ့နောက်ဒုတိယသွားကြအောင်ဒုတိယကြပါလဲရူပစီဝိတ္တိတိယနော်ဘုန်းကြီးတို့အခုဒီဟာပုရိသဒိနိယပြီးသွားပြီသက္ခုန်နေသောတေနေကာနေနေ စကုံနေရသောတေနေရကာနေနေစေဝနေရကဒါခုနကလို့ကိုယ့်ကိုမှတ်တာနော်အဲ့ဒါပါလေဝဋ္ထုပုရိသတေနေတိယကိုရည်ရွယ်ဟောတယ်ဒုတိယကလူပဇီဝိတေနေတိယအဲဒီကိုသွားမယ်လူပဇီဝိတေနေတိယဘုန်းကြီးတို့တတ္တဝါတွေရဲ့အစ္ဆတတံဇီဝိတယောကဇီဝိတကဘာဖြစ်နှစ်ခုရှိတာပေါ့ရုပ်ဇီဝိတနာဇီဝိတရုပ်သက်နာသက်ပေါ့နှစ်မျိုးရှိနော် ဒီယူပဇီဝိတနေရာမှာကြတော့ယုတ်သက်ကိုယူရမယ်နာဇီဝိတနန္သက်ကြတော့သာသာတနေရာမှာပါသွားတယ်နော်ကိုဟာယူပဇီဝိနဲ့ယုတ်သက်တက်တက်ဟောတယ်အဲ့တော့ဇီဝိတကနှစ်မျိုးရှိတော့ယုတ်ဇီဝိတနာဇီဝိတနော်ဒီနေရာမှာယုတ်ဥပဇီဝိတနေရာကိုပါရောယူပယုတ်သက်ကိုယူနန္ဒတ်ကိုကြတော့အရူပိနောအိန္ဒိယအဲ့ဒီထဲမှာသာသာတိန္ဒိယထဲမှာ ပါဝင်နေဒီလိုလဲနားလဲသဘောပေါက်တာဒီဇီဝိတယုတ်ကြတော့ကာမဇာယုတ်တွေရဲ့အသက်နော်ကာမဇာယုတ်တွေဆက်လက်ရှင်သန်ဖို့တဲ့ဒီဇီဝိတယုတ်တွေရှိရပါတယ်တတ္တဝါတွေအစ္ဆတတံပရိသန္တိခါပဲဖြစ်ဖြစ်ဗုဒ္ဓခါတစ်ချောင်းလုံးမှာပဲဖြစ်ဖြစ်ဒီဇီဝိတယုတ်တွေရှိနေနော်ကာမဇာယုတ်တွေဖြစ်တန်းဖြစ်တန်းဒီဇီဝိယယုတ်ကပါတယ် ပြီးတော့ဒီဇီဝဓာတ်မိမိနဲ့နော်မိမိနှစ်ပေါ့ဝိစီပေါက်လေးကြာမိမိနှစ်နော်ဇီဝဓာတ်ရောမိမိနဲ့တက္ကလတိဖြစ်တဲ့ကာမဇာယုတ်များကိုအရှိတိတံညာဆောက်ရှောက်ပေးတယ်ကာမဇာယုတ်တွေတိတံဒီဇီဝဓာတ်ယုတ်တွေကနေဆောက်ရှောက်ပေးတယ်အသက်ရကိစ္စဖြင့်ဆောင်ရကျေးဇူးဆောက်ရှောက်ခြင်းကိစ္စနဲ့အစိုးရအစိုးတရားဖြစ်တဲ့ သူကအစိုးရထားလို့အစိုးရပြီးကျေးဇူးပြုထားလို့ကမ္မဇာယောဆက်လက်တည်တနေတဲ့သဘောပြောတာပါထို့ကြောင့်ပရိသန္တိကဗုဒ္ဓကောင်နဲ့ဖြစ်သောယုတ်စီဝိတာဟာအိန္ဒိယပစ္စည်းဖြစ်တယ်ထိုယုတ်စီဝိတာကလတ်တုကမ္မဇာယောစောက်ရှောက်မှုအစိုးရမှုသာရှိ ဥပဒမကထောက်ပံ့ရကိစ္စတကူတာရှိတယ်ကမ္မဇာယောကိုဖြစ်စေတဲ့ဇဏကတ္တိမရှိဘူးဘုန်းတော်ဒီ ရုပ်တွေကိုဆောက်ရှောက်တဲ့ခါမှာဥပါထမကတတ္တိဇဏကတတ္တိနုပါလကတတ္တိဆိုအရင်လုံးကပြောခဲ့ဥပါလေဥပါထမကတတ္တိဆိုဒါကိုသူကကမ္မဇာယုတ်ဒီဇီဝိရယုတ်တွေကဒီကမ္မဇာယုတ်တွေကိုဆောက်ရှောက်မှုဆိုတာသူကထောက်ပံ့ပေးထားတယ်ပေါ့အသက်ရှင်သွားထောက်ပံ့ပေးတာဒီကမ္မဇာယုတ်တွေကိုဖြစ်စေနိုင်တဲ့ဆွမ်းရတတ္တိဖြစ်ဒီဇီဝိတယုတ်ဒီကမ္မဇာယုတ်တွေဆက်လက်ဖြစ်အောင်ပဲသူထောက်ပေးတာထောက်ပံ့ပေးတာသူဖြစ်အောင် မဆွတ်ဆောင်နိုင်ဘူးဒါကြောင့်မို့ကာမဇာယုတ်ဖြစ်စေခြင်းဇဏကတတ္တိမရှိဘူးအဲ့မှာဆက်ကြည့်မယ်သကုတတကလဟုတ်လားမျက်စိဒီဒီမျက်စိခြေရောမှာလဲသကုတတကလနားခြေရောမှာသောတတတကလနှာခေါင်းခြေရောမှာခန္ဓာတတကလရှားခြေရောမှာဇေဝတတကလကာယခြေရောမှာကိုယ်အကြည့်ရောမှာကာယတတကလအဲ့ဒီမှာဇီဝတယုတ်တွေရှိတယ်ပြောချင်တာ သကုတ္တဇကလထဲမှာလည်းဇီဝတယုတ်ပါတာပဲသောတာတဇကလထဲမှာလည်းဇီဝတယုတ်ကပါတာပဲခန္ဓာတဇကလထဲမှာဇီဝတယုတ်ကပါတာပဲဇေဝတဇကလကဒီတော့မှဇီဝတယုတ်ကပါတာပဲအဲ့တော့ဒီဓာတကလတိုင်းမှာဇီဝတယုတ်ကမိမိနဲ့တကလထဲအတူဖြစ်တဲ့မိမိကကျွင်းကြံတဲ့ကံစားယုတ်တို့အရှိတိတ္တနေအောင်စောက်ရှောက်တယ်ခုနဥပထမကတတ္တိဖြင့်စောက်ရှောက်လို့ အိန္ဒိယတတ္တိဖြစ်ကျေစုပြုတယ်ဒီလိုမှတ်ထားဘာဖြစ်လို့ဘုရားကဒီရုပ်ဇီဝိတာကိုတိကျဟောရတယ်လဲနာဇီဝိတာကြတော့ဒါဇာတေနေတရားတွေပေါင်းထားတယ်ရုပ်ဇီဝိတာကြတော့ဒီမှာတိတဟောထားဘာဖြစ်လို့တိကျဟောထုတ်ဟောရတယ်လဲအောက်မှာအကြောင်းပြချက်လေးကြည့်လိုက်ဒီရုပ်ဇီဝိတာကြတူဖြစ်ပဲတူဖြစ်တယ်ဆိုတော့ကလတ်တူပေါ့ဗျာသကုတ္တကလတ်ဆိုသူအတူဖြစ်တဲ့ရုပ်တွေကို နော်မျက်စိမှာဆိုသကုတ္တကလဒီတော့မှဇီဝတရောဖြစ်တယ်သူရတူဖြစ်တဲ့ဂျေစုတူဖြစ်ဖက်ကံစားကိုဂျေစုပြုပေမဲ့လို့နံတရားတွေများကဲဆိုဥပခိုက်တအထင်ရှားဂျေစုမပြုနိုင်နော်ဩဇာယုတ်ကဲ့သို့ထီရောက်မှဆောက်ရှောက်ထောက်ပံ့သွားပြီးဂျေစုပြုတယ်သူကဒီစိတ်တို့ရုပ်တို့မှာဖြစ်စေဥပထေပြင်ဥပထေပြင်ဥပထေပြင်ရှိတာပေါ့ဥပခိုက်တမှာထင်ရှားဂျေစုမြင်ထီရောက်မှယုတ်တရားအကောင်း အဲ့ကြမှာဂျေစုပြုဂျေစုပြုလဲဆိုထောက်ပံ့တဲ့သဘောနဲ့ဂျေစုပြုဒါကြောင့်မို့ရုပ်စီဝိတာဟာသာဇာတပုရိဇာတအိန္ဒိယနှစ်ပစ္စည်းတွေနော်ပုရိဇာသာဇာတတွေမှာလည်းထက်မဟုတ်ဘူးပုရိဇာတိနိယဆိုအိန္ဒိယပစ္စည်းနှစ်ပြောထက်မသွင်းမထက်သွင်းမဟုတ်ပြောချင်တာကဒီမှာကြတော့ဝုထုပုရိဇာတိနိယဒီထဲမှာလည်းထက်သွင်းမထားဘူးသာဇာတိနိယဒီနောက်ပိုင်းမှာလည်းထက်သွင်းမဟုတ်သူ့ကိုသိကြဟောရတယ်ဆိုပြောချင်တာ ဘာဖြစ်လို့သူကရုပ်တရားလို့မြည်ပြီးခုနလိုတခြားတရားတွေလို့ဥပခိုက်တာမှအမကောင်းဘူးနော်ကာမဇာယုတ်ဆုံးကသကုသောတာကနာဟုဒီတရားတွေကြတော့ဒီဥပခိုက်တာမှအကောင်းတယ်ကာမဇာဟောဒီတော့နန္တရားတွေလည်းမတူပါဘူးဥပခိုက်တာအကောင်းရုပ်တရားတွေကြရင်လို့မဟုတ်ဘူးသူကထီမှအကောင်းထီအကောင်းတော့မတူဘူးပေါ့ဒါကြောင့်အထီမှအကောင်းတဲ့အတွက်သိ သူ့ကိုအားကောင်းမှကျေးဇူးပြုတယ်ဒါကြောင့်တိတထုတ်ဟောတယ်ဒီလိုမှခဲအောက်တခုဆက်ကြည့်မယ်သာဇာတိနရိယသာဇာတိနီယဒီနေ့တော့ဒါအကြံဉာဏ်ပြောမှာပေါ့နောက်မှအိန္ဒိရီတွေကို ပြောပြီးမှဒီအိန္ဒိရီကဘယ်ရရလာတယ်လဲဘယ်လိုခွဲထုတ်တယ်လဲအကြံမှာပြောအောင်အခုတော့ဒီတွေကရေးတာအတိုင်းမှတ်တာမယ်ဇီဝိတဒါနန်ဇီဝိတေနေပြောတယ် ဝေဒနာတတာဝိရိယတတိဧကဂရပညာစေတသိက်9ပါးစိတ်အလိုနိုင်လေးတွေ10ပါးပေါ့သူကနေအတူဖြစ်တဲ့စိတ်စေတသိက်တွေစေစားရုပ်ကာမစားရုပ်တွေဆောက်ရှောက်ခြင်းအစိုးရခြင်းအပြင်ကျေစုပြုတဲ့အတွဲသာသာတင်ဒီယာဖြစ်စီလို့ခေါ်တယ်အဲ့မှာသူကနေသူဆောက်ရှောက်တဲ့ဆိုးပြရတဲ့ဇီဝိတတကုချင်းခွဲထား ဇီဝိတာဆိုတာဇီဝိတ္တိစေတသိက်လေးပါပဲဇီဒီဝိစေတသိက်လေးဇီဝိတ္တိစေတသိက်လေးကပါလေအတူဖြစ်ဖက်တရားတွေစိတ်စေတသိက်တရားတွေဒါတရားတွေကိုစောင့်ရှောက်ပေးတယ်ဆိုစောင့်ထိန်ပေးတယ်ဒါကြောင့်နန္တရားတွေအတရားပါလေဇီဝိတာယုံပဲဒီဇီဝိတာယုံကသူကပါလေဇီဝိတ္တိလေးကသဘာစိတ်လာတာနာစေတသိက်ဆိုစိတ်အလုံးနဲ့ရှင်တယ်လို့ပြောတာ ဒီဇီဝိတ္တိတွေကစိတ်အလုံးမှာအတူဖြစ်တယ်စိတ်အလုံးမှာပြတူစိတ်အတလုံးအတူဖြစ်တယ်အဲဒီမှာဆောက်ရှောက်တယ်ဗျာဉာဏ်နဲ့ဝေဒနာဝေဒနာလည်းဘာထုတ်လို့စိတ်အလုံးမှာပဲဒီကလည်းသဗ္ဗစိတ်တာဒါနာစိတ်တွေခုနှစ်ခုထဲမှာပါတော့သူကကြတော့ဝေဒနာကဘာလဲအာယုံရတော့ခံစားခြင်းသဘောမှာနော်ဆိုရတော့ဇီဝိတာကြကြအတူဖြစ်ပဲ စေတသိက်တရားတွေကိုဆောင်ထိန်ခြင်းသဘောမှာအဆိုရနော်ဒီဟာကြတော့ခံစားခြင်းသဘောကိုဆိုရသူကြတော့စိတ်အားလုံးမှာအတူဖြစ်စိတ်89ခုလုံးမှာပေါ့ပြီးတော့တတ္တာတတ္တာဆိုတာကတော့ခွန်ကြီးတို့အလုံးကြာဝနာဝရှိတဲ့တန်ယန္နာသုံးပါးယုံကြည်တယ်လေးစားတယ်ကံကံရဲ့အကျိုးကိုယုံကြည်တယ်လေးစားတယ်ဒါမျိုး အဲ့ဒီအတုဖြစ်ဖက်တရားတွေကို तू ကကြည်စေတတ်တယ်ယုံကြည်တယ်ကြည်တယ်ယုံတယ်အမျိုးတွေဒီတရားတရားတွေဖြစ်လာရင်စိတ်ကလည်းကြည်လင်သွားတာပဲဘုန်းကြီးတို့တရားထုတ်နေတယ်တရားထုတ်တယ်ဟုတ်လားသိဉာဏ်တူလေးတွေဝိပဿနာဉာဏ်လေးတွေဖြစ်လာပြီဆိုတရားတရားတွေထက်တာစိတ်ကကြည်လင်းတော့ပိုးအထုတ်လို့ကောင်းတယ်ပိုးအထုတ်ခြင်းနဲ့စိတ်တွေပေါင်းကြည်တယ်ဆိုတာအဲ့ဒါမျိုး အဲကြောင့်မို့တရားတရားတွေထက်တန်ဖို့အတွက်ခါတည်းလေးစိတ်တွေလေးလံထိုင်မှနေဘုရားကုံကိုပွားပေးရနော်ဘုရားကုံတော်လေးပွားပေးဘုန်းကြီးတို့လောကထဲမှာနေတဲ့အခါကျလောကလုံးတွေနဲ့ရှုပ်ထွေးပြီးနေစိတ်တွေညစ်ညူးနေလို့ရှိရင်တရားထုတ်ရင်ဘုရားကုံတော်လေးစောင့်ဒါမှမဟုတ်စိတ်ညစ်ညူးမှုတွေအာကြီးနေလို့ဘုရားကုံတော်ပဲဆက်တိုက်ပွားနေအဲစိတ်ကြည်လင်သွားပြီဆိုရင်လောကလုံးတွေလည်းဆင်ပြေလာမယ်ဓမ္မလုံးတွေလည်းဆင်ပြေသွားလိမ့် အဲကြောင့်ရှေးရှေးဆရာတော်ကြီးတွေကြတော့ဒီတရားတရားလေးတွေဖြစ်ပေါ်ဖို့အတွက်ပါမိတ်ထားလဲဆိုဘွားမှာအောင်မြင်ကြီးပွားရင်ဂုဏ်တော်မေတ္တာပွားဂုဏ်တော်တို့ဘုရားဂုဏ်တော်တွေပါစိတ်ကကြည်လင်းတာစိတ်ကြည်လင်းကိုလှုပ်တဲ့လုံကနေအောင်မြင်တာစိတ်ကြည်လင်းတာတွေကမေတ္တာပွားလိုက်တတ္တဝါတွေပုံကိုကဆောက်ရှောက်နေတတ္တဝါတွေကလည်းကိုယ့်ပုံမှာမေတ္တာပြန်ထားလိုက်လို့ကိုလှုပ်သမျှကိစ္စတွေပျော်ဆုံးမှုဆက်ဆံမှုလုံးမှုကံမှုအကုန်လုံးအောင်မြင်တာ ဒါကြောင့်ဘဝမှာအောင်မြင်ကြီးပွားရင်ဂုဏ်တော်မေတ္တာပွားဒီတရားတရားတွေထက်တန်ဖို့ယုံကြည်ချက်တွေခိုင်မြဲဖို့အတွက်တရားတရားတွေအကောင်းဖို့အတွက်ဂုဏ်တော်မေတ္တာပွားခိုင်းတော့အဲ့ဒါဆိုရင်စိတ်ကကြည်လင်ကြိတ်ကြည်လင်လာရင်အလုံးလုံးဒီတတ္တတရားကြတော့ကောင်းတဲ့စိတ်တွေမှာပဲသူကဖြစ်တယ်မကောင်းတဲ့စိတ်မဖြစ်ဘူးအသောနာစိတ်အကုသိုလ်စိတ်အဲဒီစိတ်တွေမှာမဖြစ်ဘူးကောင်းတဲ့စိတ်ပါ ကာမဝဇ္ဇရာစေရူပစေအာရူပစေလောကုတ္တရာစိတ်တွေမှာပဲဒီတရားတရားဖြစ်တယ်အဲ့ဒီနေရာမှာယုံကြည်မှုမှာအစိုးရရင်ဒါပဲမှတ်တာဝိရိယအထုပ်မှုမှာဆိုပါတယ်ဓမ္မပဒလုံးလာဝိရိယမျိုးခေါ်တယ်အကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်အမျိုးဒီကဝိရိယကြတော့စိတ်83ပါးရှင်တယ်ဒါကြတော့ခွန်ကြီးတို့သင်ညိုတွေပြန်လေ့လာမှရမယ်အခုဒီမှာကြီးပြန်ပြန်သင်ပေးလိုက်ပြန်ပြန်လေ့လာပေါ့ အဲ့ဒါမှသာလေသူကဟိုစိတ်ကုဏဝိရိယဆိုစိတ်ကုဏပါမှရှင်းတယ်အဲ့ဒါတော့ဒါတွေလိုက်ခွဲနေလည်းပြီးမှာမဟုတ်တော့ဘူးအသိဉာဏ်တိုင်းပြန်ကြည့်ပေါ့တတိတတိကြတော့ဗာလဲဆိုတော့တတိဆိုတာဘုန်းကြီးတို့ပြီးဓမာရာမှာကြတော့ကောင်းတဲ့ဘက်မှာပဲရှိတယ်ယနာသုံးပါးမှတ်ရမယ်ကုသိုလ်တရားတွေအောင်မေမှတ်ရမယ်နော်အောင်တချို့ဟိုတဝူတရားဝတ္တရိရတယ်ဒါ อืมပြီးဓမ္မလို့ဆိုရင်တော့ဒါတမ္မာတတိမဟုတ်ဘူးပေါ့ဗျာอืมတူတယောက်ကိုနှစ်သက်သဘောကျတဲ့ပုဂ္ဂိုလ်တတိရတယ်ကုသိုလ်မဟုတ်တဲ့လုပ်တွေပေါ်မှာတတိရတယ်နော်ဒါကတော့တမ္မာတတိမဟုတ်ဘူးပြီးဓမ္မကြတော့တမ္မာတတိပဲရှိတယ်မိစ္ဆာတတိမရှိဘူးတတိစေတသိက်ကကောင်းတဲ့စိတ်မှာပဲဖြစ်တယ်မကောင်းတဲ့စိတ်တွေမှာမဖြစ်ဘူးဘုရားတရားတန်ခါအလုပ်တွေလုပ်နေပြီကောင်းတဲ့ကုသိုလ်လုပ်တွေလုပ်နေပြီအဲ့ဒါမျိုးအောက်မေ့တာမှတ်ရတယ် ဒါမျိုးပေါ့ကုသိုလ်လုပ်ဖို့မှတ်ရတာလူဘုတန်ဖို့အမှတ်ရတာဟုတ်ကဘယ်တော့မှဘာကုသိုလ်တွေလုပ်ခဲ့တယ်ဘယ်တော့မှဘာသီလကုသိုလ်တွေလုပ်ခဲ့တယ်နော်ဘယ်တော့မှဘာတရားတွေနာခဲ့တယ်အဲ့လိုကောင်းတဲ့အာယုန်တွေကောင်းတဲ့ကုသိုလ်ဖြစ်မဲ့အရာတွေအမှတ်ရတဲ့သဘောနော်အဲ့ဒီနေရာမှာအစိုးရတဲ့သဘောဒါတတိဧကဂရဧကဂရကြတော့သူကစိတ်အလုံးမှာဖြစ်တယ်နော်ခုနတတိကြတော့ကောင်းတဲ့စိတ်မှာပဲဖြစ်တယ် ဘောမနာစိတ်မှာဤကုရာကြတော့စိတ်တည်ငြိမ်တာကြည်လိုက်လေကောင်းတဲ့လုံမှာလည်းစိတ်တည်ငြိမ်မှုရတယ်မကောင်းတဲ့လုံတွေလုံနေလည်းစိတ်တည်ငြိမ်မှုရတယ်ဖယ်ရိုက်နေတယ်ငားများနေတယ်အဲဒီမှာလည်း तू ကစိတ်တည်ငြိမ်နေတာကုသိုလ်လုံမှာဒါကြောင့်ဧကဂရာရဲ့သဘောကဘာလဲစိတ်အလုံးမှာအတူဖြစ်တယ်မှတ်တာပညာပညာလည်းဒီမှာကောင်းတဲ့ຢာမှာပဲဖြစ်တယ် နော်ပညာဆိုတာဒီမှာတော့အနေစာစာပြီးသိခြင်းသဘောပေါ့အဲဒါကြောင့်ကောင်းတယ်ဒါဝိပဿနာပညာကိုအဓိကဆိုလိုရင်းပဲနော်အဲကြောင့်တရားထုတ်တဲ့အခါကျတော့တချို့အော်ရတော့ဝိပဿနာပဲအထုတ်တယ်တမထဆိုအမထုတ်ဘူးဒါမျိုးတွေပြောကြတယ်နော်ဝိပဿနာဆိုဘာလဲဆိုအကဲပြောပါဦးအဲ့ဒီလိုဆိုရင်တော့ရှုမှတ်တယ်အဲပြောလိုက်တကယ်ဝင်လေထွက်လေပေါင်းနေပိတ်နေအာဘာမှဝိပဿနာမဟုတ် ဝိပဿနာဆိုတာကဒီယုတ်တဝါနံတဝါတွေမြင်အောင်ကြည့်ရမယ်ဒီယုတ်တဝါနံတဝါတွေရဲ့ကြောင်းကျိုးဆက်ဆက်ပုံတွေမြင်အောင်ကြည့်ရမယ်သိအောင်လုပ်ရမယ်ကြောင်းကျိုးဆက်ဆက်ပြည့်ယုတ်နံတဝါတွေရဲ့အနေစာသဘောဒုက္ခသဘောနတ္တသဘော မြင်မှဝိပဿနာဟုတ်အကြောင်းမို့တချို့ကကိုရှုမှတ်နေတဲ့တရားတော်မှာဟုတ်လားဘာကိုမြင်အောင်ရှုရမယ်ဆိုတာမျိုးတိတိကျကျမသိဘူးဆရာဝိပဿနာဆိုလို့ဝိပဿနာပဲ ငါငါဝိပဿနာတခြားဝိပဿနာမဟုတ်ဘူးအတင်းပြောတော့တာအဲ့ဒီလိုမဟုတ်ဘူးနော်ကိုယ့်အကိုသိအောင်လေးလာဝိပဿနာဆိုတာဘယ်လိုအမျိုးဝိပဿနာခေါ်လဲပညာဒီမှာဒါဒီမှာဝိပဿနာဉာဏ်ပညာအဓိကထားအကုန်လုံးရေးမတာကိုချုပ်ရေးခန္ဓာ၅ပါးယုံနာတရား၄ရာစသည်ဖြင့်သိခြင်းသဘောနော်ခန္ဓာ၅ပါးယုံနာတရားတွေရဲ့ယုတ်သဘောနာသဘောတရားတွေအနေစာသဘောဒုက္ခသဘောအနတ္တတမျိုးမျိုးသိရမယ် သုံးမျိုးလုံးသိရသုံးမျိုးလုံးသိမှဝိပဿနာခေါ်တယ်အဲ့ဒါကိုပြင်းငိမ့်တတိလို့ခေါ်တယ်အဲ့ဒီနေရာမှာအစိုးရတဲ့သဘောပဲဒီပညာသဘောကတော့ကုသိုလ်ရာမှာပဲဖြစ်ပါတယ်ကုသိုလ်တော့ဘုန်းကြီးတို့ဝိပဿနာဉာဏ်နေဆိုလည်းမဲ့ဉာဏ်ဖုံဉာဏ်မရသေးရင်ဒါကုသိုလ်ပဲ ကာမောဒရာကုသိုလ်ပဲဇံမှာဆိုရင်လည်းဇံကုသိုလ်တွေပဲဒါတွေကသောမနာစိတ်တွေ နော်အဲ့မှာလည်းညာပဲဝိပဿနာညာနေဆိုကာမသရကုသိုလ်ပဲနော်ဇံကုသိုလ်ဇံပညာတွေဇံမှာရသွားပြီဆိုဇံပညာတွေရသွားပြီဒါဇံကုသိုလ်ပဲနော်ဒါလည်းသောမနာ စိတ်တွေပဲမညာဖုန်ညာရသွားမှမက်ကုသိုလ်ခေါ်တော့အဲ့လိုမှတ်တာနောက်စိတ်စိတ်ကတော့အာယုံကိုသိခြင်းသဘောပဲဒါကိုဆိုရတာပဲ နော်သူကတော့စိတ်အလုံး89ပါရှိတော့အာစိတ်ဖြစ်တိုင်းချုပ်တိုင်းစေတသိက်50နှစ်ပါးကလည်းလိုက်ပြီးဖြစ်တယ်ချုပ်တယ်ဒီလိုမှတ်ထားဖို့ဒီနိုင်လေး7ပါးကမိမိနဲ့တူ ဖြစ်ဖြစ်တဲ့ဖြစ်ဖြစ်တရားမိမိသဘောတရားမြအစိုးရမှုရှိတယ်ကိုယ့်ရဲ့ကိုယ်နဲ့တူ ဖြစ်တဲ့တရားအစိုးရမှုရှိတယ်နိုင်လေး7ပါးထဲမှာပါတယ်စေတသိက်9ပါးစိတ်ကလွယ်ဉာဏ် စီဝိတာဝေဒနာဧကဂတာစရည်ပေါ့နော်ဒီဟာတွေအဲ့မှာကြည့်လိုက်နိုင်တွေဒီကို7ပါးထဲမှာစိတ်ကလည်းစိတ်သေး9ပါးပါအဲ့ဒီမှာစီဝိတာတို့ဝေဒနာတို့ဧကဂတာဒါသဗ္ဗစိတသာနာစိတ်9ပါးမှာ ပါတဲ့အတွက်စေတသိက်စိတ်အားလုံးမှာရှင်တယ်ပေါ့ဗျာကြံတဲ့စေတသိက်တွေကတော့စိတ်အများစုနဲ့အတူတူပါဖြစ်တယ်ရှင်တယ်အတူတူပါဖြစ်တယ်အတူတူပါဒါကြောင့်မို့ထို့သို့စိတ်အများစု ၌ထိုစေတသိက်ခုနှစ်ပါးတို့သည်အတူဖြစ်ကြမှာတပါးသည်တပါးသည်ပစ္စည်းတရားဖြစ်ပါကစိတ်နဲ့တကွရှံစေတသိက်6ပါးတို့ပစ္စုပန်အဲဒီလိုဖြစ်တယ်မှတ်တာအဲစိတ်တခုဖြစ်ပေါ်တဲ့စေတသိက်များစွာအတူဖြစ်တဲ့နေရာမှာအိန္ဒိယပစ္စည်းထိုက်တဲ့စေတသိက်ခုနှစ်ပါးတို့ထိုက်တရားလျော်ဆိုဖြစ်တဲ့အတွက်စိတ်ကပစ္စည်းတရားဖြစ်ရင်အတူဖြစ်ပဲ စေတသိက်တရားတွေကပြစ္ဆုတ်ပံတရားအဲ့ဒီလိုစိတ်စေတသိက်ဖြစ်ကြမှာစိတ်ကြောင့်ဖြစ်တဲ့စေစားယုတ်တွေလည်းပါဝင်ကြတယ်စေစားယုတ်တွေပစ္စည်းတရားမဟုတ်ဘူးပြစ္ဆုတ်ပံတရားတွေပေါ့။ဘာကြောင့်မလဲစိတ်ကြောင့်ဖြစ်တဲ့တရားဖြစ်တဲ့အတွက်ပြစ္ဆုတ်ပံတရားဒီလိုမှတ်ထားမယ်။အောက်မှာလည်းနည်းနည်းလေးရှင်းတာပေါ့။ပုဒ္ဓိကနော်ပရိဒါနိကခွဲမပြပုဒ္ဓိကခုလိုမြင်နေတဲ့ချိန်ကြားနေတဲ့ချိန်ပေါ့။အာယုတကူအကြောင်းပြုပြီး လောဘဖြစ်မယ်အဲ့မှာကြည့်လိုက်အာရုံတစ်ခုမြင်တဲ့လောဘစိတ်ဖြစ်မယ်လောဘစိတ်နဲ့တူစေတသိက်ဖြစ်မယ်ဒီလောဘစိတ်ကိုဒီအာယုံပြုပြီးပြီးတော့လောဘစိတ်တွေဖြစ်တော့လောဘစိတ်စေစရာယုတ်တွေကလည်းဖြစ်လာတော့ဟောဒါကိုဟောလားသဘောကြတဲ့ကနှုတ်ကထွက်လာဘာဖြစ်တယ်ညာဖြစ်တယ်ဒီလိုစေစရာယုတ်လည်းဖြစ်လာအဲ့ဒီမှာဟောလားနိုင်တွေကိုသူခွဲပြချင်တာကဇီဝိတ္တိဆိုတဲ့ တရားကဒီဝိရိစေဟောနံစီဝိတ္တိပြောတာပစ္စည်းလို့ယူဆိုင်ကြံတဲ့စေတသိက်စေတသိက်ရောပစ္စုပ္ပန်အဲ့လိုယူပါမယ်ဒီလောဘတွေမှာပဲလောဘခုနအာယုံတစ်ခုအာယုံပြုပြီးတော့လောဘစိတ်စေသိက်စေစားရုံဖြစ်မယ်အဲ့မှာဇီဝိတ္တိနေကပစ္စည်းယူရင်ကြံတဲ့ကြံတဲ့လောဘစိတ်စေတသိက်တွေစေစားရုံဒါပစ္စုပ္ပန်တရားလို့အဲ့လိုခွဲယူပါ အကြောင်းနဲ့အကျိုးပေါ့လောဘစိတ်နဲ့အတူဖြစ်တဲ့ဝေဒနာဝိရိယဧကဂရာဒီအနေထိုက်တဲ့စိတ်စိတ်တကူကပစ္စည်းတရားဖြင့်ဉာဏ်နဲ့စိတ်စိတ်စိတ်စားရုံနဲ့ပြစ္ဆုတ်ပန်တရားပေါ့။မှာလောဘစိတ်ကပစ္စည်းတရားယူဉာဏ်နဲ့သူနဲ့အတူဖြစ်တဲ့အိန္ဒိတဲ့စိတ်တိတ်တွေစိတ်စားရုံနဲ့ပြစ္ဆုတ်ပန်တရားအလိုယူပါ။ဒါမျိုးခွဲပြလို့ရင်ပေါ့။အဲ့ဒီလောက်ထိအသေးစိတ်တွေတိတိတိတိထားရမယ်။ငါ့လိုတိထားမှသာလေဘုန်းကြီးတို့ရှေ့ ဟိုသွားတဲ့အခါပိုးလွယ်တယ်နော်အဲအောက်ကိုဆက်ကြည့်မယ်နော်အဲအဲ့ဒီမှာပါဆက်ရောပရိသန္တိကကမ္မဇာယုတ်တာကမ္မဇာယုတ်ဒီကြတော့ तू ကပရိသန္တိခါပဲဖြစ်တယ်လေစေစားယုတ်တွေကြတော့ဒီပရိသန္တိအခိုက်တံပရိသန္တိခိုက်တံဆိုပရိသန္တိစိတ်ဒီပရိသန္တိစိတ်လေးရဥပတိပင်ဒါကိုပြောချင်တာပရိသန္တိစိတ်ဥပခိုက်တံမှာကမ္မဇာယုတ်ဖြစ်တယ် အဲ့ဒီအချိန်မှာစိတ်စားယောဂမဖြစ်ဘူးအကြောင်းမို့ဒီပစ္စုပန်တရားမှာကမ္မစားယုတ်မှာအမြဲထားတယ်ဆိုတော့ပစ္စုပန်တရားမှာသူကဘယ်လိုသွားဖြစ်နေတယ်သူရေးထားတာနော်ပရိသဏိခတ္တကာမဇာယုတ်တာဖြစ်တဲ့စေစားယုတ်မှာမဖြစ်ဘူးနော်စေစားယုတ်မဖြစ်တဲ့အတွက်ပစ္စုပန်တရားနဲ့ကာမဇာယုတ်ကို ပြောချင်တာတော့ပဋိသန္ဓေခိုက်တာမှာပဲကာမဇာယုဒီဒီအသုံးလုံးလေးတွေပေါ့ဗျာခုနကစေတစာယုတ်ကြတော့ပစ္စုပန်တရားဘက်မှာဖြစ်တယ်ပရိသန္ဓေကကြကာမဇာယုတ်စေစာယုတ်မဖြစ်နိုင်ဘူးစေစာယုတ်ကဒါကြောင့်မို့ပြောချင်တာစေစာယုတ်ပစ္စုပန်ထားတဲ့အကြောင်းကိုပြောချင်တာနော်ပစ္စုပန်တရား၌ကာမဇာယုတ်ကို မြဲထားတယ်ဒီဟာကအတိပ္ပယ်တစ်မျိုးဖြစ်နေတယ် အကြမ်းမစုပြန်ကြည့်လိုက်နော်နောက်ရမှာအကြောင်းပြန်ပြောမယ်သူဆိုလိုတာ ਨੇ အတိပ္ပယ်တစ်မျိုးတွက်ငါဒါတော့ဖော်ပြပါယေရှုပြုခြင်းတို့သည်ပိစောက26ပုံနဲ့ဆိုင်တယ်အရူပ၄ပုံဒီခုပြောခဲ့တဲ့ဟာတွေကဘာလဲဆိုတော့ပိစောက26ပုံနဲ့ဆိုင်တယ်အရူပ၄ပုံမှာနိုင်ရတရားတို့ချင်းချင်းအာသာရင်အိန္ဒိယပစ္စယတတ်တွေယေရှုပြုတယ်စေဇာပိဇာနဲ့ကမ္မဇာယုတ်တို့ကတော့ ကျေစုမပြုတ်နိုင်ဘူးအတင်ညတဘုံမှာတော့နာဣရိမြလုံးဝမဖြစ်တဲ့အတွက်အိန္ဒိယပစ္စည်းမဖြစ်နိုင်ဘူးဒါလေးကိုအထိပ်ပဲရှင်းလင်းချက်တွေပြောသွားတယ်ပေါ့နော်အဲတော့ပြောချင်တာတော့ဒီကမ္မပရိသန္တိစေဒီဒီဘုန်းကြီးတို့ဒီပြောခုနကနန္တရားတွေပဲကြည်လိုက်တဲ့ခါကျတော့ဒီဒီတရားကိုပြောချင်တာကပစ္စုပန်ကမ္မဇာယုတ်တို့စေစားယုတ်တို့ဒီပစ္ပစ္စုပန်ဘက်မှာထားတဲ့အကြောင်းရင်းကိုသူပြောနေတာ ဒီနာအိန္ဒိတွေကြည်လိုက်ပေါ့နော်နာအိန္ဒိတွေမှာကြည်လိုက်ရင်ခုနကဇီဝိတအပေါ်မှာကြည်လိုက်မယ်အနိုင်တဲ့ခုဇီဝိတဝိညာတတာဝိရိယတတိဧကတာပညာနော်အဲ့ဒီမှာစိတ်အဲ့ဒီစိတ်ကြောင့်မို့နော်ဒီပရိသန်နေစိတ်ကြောင့်မို့ပရိသန်နေစိတ်တည်တာနဲ့တပြိုင်နက်ဘုန်းကြီးတို့ခုနကပရိသန်နေစိတ်ကစေတသိက်တွေဖြစ်မယ်ပြီးတော့အခါကျတော့ကာမဇာယုတ်တွေဖြစ်မယ် နော်အဲ့ဒါကြောင့်မသူကသူကနေဟိုဘက်ဒီဘက်အကြောင်းအကျိုးအနေနဲ့မဖြစ်ဘဲနဲ့အကျိုးတရားအနေနဲ့ပဲထားတော့အာရုပိနောနာအိတ်တွေကြောင့်မို့သူနဲ့သူဖြစ်တဲ့စိတ်စိတ်ပိတ်သူသူ့ကြောင့်ဖြစ်တဲ့စိတ်ကြောင့်ဖြစ်စေစားရုပ်တွေပါတယ်ဒီပရိသန်တွေကြောင့်မို့ဖြစ်တဲ့ကာမစားရုပ်တွေလည်းပါဒါကြောင့်မို့ကာမစားရုပ်ကလည်းတံပစ္စယ နော်ခုနပစ္စုပန်တရားအနေနဲ့ပဲထားတယ်အကျိုးတရားအနေနဲ့ပဲထားတယ်ပေါ့ဗျာအကြောင်းတရားအနေနဲ့မပါဘူးဒါကိုပြောချင်တယ်ဒီနေရာမှာအိန္ဒိယပစ္စည်းအနေနဲ့ခုနပြောချင်တာအဲ့ဒါလေးပြောချင်ဟိုရေးတဲ့အခါကျတော့မချင်းမလင်းဖြစ်နေနော်အကြောင်းပြချက်ကတစ်မျိုးဖြစ်တော့ပရိသန်တွေကကမ္မဇာယုတ်တာဖြစ်ပြီးစေစားမဖြစ်တော့ကြောင့်ပစ္စုပန်တရားနဲ့ကမ္မဇာယုတ်ကိုမြဲထားရတယ်အထိပ္ပယ်တစ်မျိုးတော့ထွက်နော် ဒီကကခုနမျိုးဆိုရင်တော့ဟိုအဲ့ဒီဟာတွေကဟိုသာဇာတာပစ္စည်းတို့ဘာလို့ကြည်လိုက်တကသူတို့အတူတူပဲဖြစ်ဖြစ်ကျေစုပြုတ်နေတခုတော့ရှိတော့လေဒီကမ္မဇာယုတ်ကနေပြီးတော့ဒီပရိသန်နေစိတ်ကိုဖြစ်စေနိုင်စွမ်းတော့မရှိဘူးပရိသန်နေစိတ်ကြောင့်ပရိသန်နေတည်တာနဲ့ဒီပြိုင်နဲ့ဒီဟာတွေကအတူတူပဲဖြစ်တဲ့အတွက်အဲ့ဒီလိုပြောရင်တော့ပုံကောင်းတယ်နော်အဲဒါကြောင့်ပရိသန်နေအခိုက်တံမှာကြတော့ ပရိသန္တိကြောင့်ဒီကာမဇာယောဂဖြစ်တာဖြစ်ပေါ်လာတယ်။ဒါကြောင့်မသူကိုပစ္စုပန်တရားမှာထားတယ်ဒီလိုပဲမှတ်ထားမယ်။အဲဒီနေ့ဒီလောက်နဲ့သိအောင်ဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုဈာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်ရနိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျားသာဓု